င်တို့ဒီနေ့က2022ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညနေပိုင်းသဘောတရားရေအပိုင်း199အသုံးချကျင်လမြတ်ပထမပိုင်း30ပုရိသတာပစ္စယောပိုင်း1ဒီပုရိသတာပစ္စည်းလေးကိုဒီနေ့လေ့လာကြမှာပေါ့ဒီမှတ်စုလေးလည်းကြည့်မှာနော်ပုရိသတာပစ္စယော ပုရိဇာတပစ္စည်းရောပုရိယတပုဇာတတပုနှစ်ပုတ်ခွဲတာပုရိဆိုတော့ဗာလဲဆိုပစ္စုပန်တရားတွေမဖြစ်မီရှိဘူးဆိုဇာတဖြစ်နေတဲ့တရားဘုန်းကြီးတို့ဒီပစ္စပစ္စည်းတရားပစ္စုပန်တရားဒီလိုခွဲတာပစ္စည်းအကြောင်းတရားပစ္စုပန်တရားအကျိုးပစ္စုပန်တရားဆိုအကျိုးတရား ဒီမှာဒီပစ္စည်းကြတော့အကျိုးတရားတွေမဖြစ်မီရှေးဥစွာကဖြစ်နေတဲ့ဘုဒ္ဓရော6ပါးအာယုံ6ပါးတရားများဒါကိုဆိုလိုတယ်အဲတော့ဂုရိဇာတတ္တိဒီမှာတော့ဝိရိယ6ပါးအာယုံ6ပါးအာယုံ6ပါးမှာတော့ဓမ္မရောတော့အကုန်လုံးတော့မဟုတ်ဘူးနောက်တော့အောက်မှာရှင်းမယ်ဂုရိဇာတတ္တပစ္စယတတ္တိဆိုတာဘာလဲဆိုင်ရာပစ္စုပန်တရားတော်မိယာဝတ္ မိယာဝတ္ထုရောအဖြစ်ဖြစ်စေအာယောအဖြစ်ဖြစ်စေကျေစုပြုဖို့ရာထိုပိစုပန်တရားတို့မဖြစ်မီရှေးဥစွာဖြစ်နေတဲ့ဝတ္ထုရော6ပါးအာယော6ပါးဆိုတဲ့ရုပ်တရားတွေတတ္တိကိုပုရိသတတတ္တိလို့ခေါ်ပါတယ်နော်ဒီမှာဘုန်းကြီးတို့ဝီထီလေးနဲ့ကြည့်ပြီးရှင်းတာပုံနာလေလေဘုရောဒီတဲ့အတိုင်းတာမှာမှတ်မယ်တို့ဒီမှာဒီပုရိသတပစ္စည်းကနှစ်မျိုးကွဲသွားလိုက်မယ်ဘုထုပုရိသတ ပစ္စည်းနဲ့အာရမဏပုရိသတာဆိုနှမျိုးခွဲထွက်သွားတယ်အဲ့တော့ဝိရိပုရိသတာပစ္စည်းကတော့ဘာနဲ့ပတ်တူလဲဆိုဘုန်းကြီးတို့နေတ္တပစ္စည်းကဝိရိပုရိသတာနေတ္တနဲ့အကုန်လုံးတူပါတယ်နော်ပစ္စည်းအနေနဲ့တူတယ်ပစ္စည်းပဲအကုန်လုံးတူတယ်ခွဲခြားချက်ကဒီမှာ အာရမဏပုရိသတာအာရမဏပုရိသတာကြတော့ဟိုက အာယုံအာရမဏပစ္စည်းနဲ့လုံးဝကွဲနေတယ်အာရမဏပုရိသတာပစ္စည်းကြတော့ဒီမှာသူကအကြောင်းတရားကြတော့ပစ္စုပန်ပစ္စယုပန်ဖြစ်တဲ့နိဗ္ဗာန်ယုနော်သူကပစ္စပစ္စုပန်ဒါပစ္စယုပန်မဟုတ်နော်ရှေးကအကြောင်းဆိုတော့ပစ္စုပန်ဒါอืมအဲ့မှာပစ္စုပန်အဲอืมစာလုံးနောက်ကတစ်ချောင်းငယ်နောက်ပါတော့နှလုံးอืม သူကအကြောင်းတရားဆိုတာကပစ္စုပ္ပန်ပစ္စုပ္ပန်ဖြစ်တဲ့နိဗ္ဗာန်ရုပ်อืม78ပါဒါအောင်ဆိုလို့နော်အကျိုးတရားမှာပစ္စုပ္ပန်တရားနော်ဒါပစ္စုပ္ပန်ဖြစ်တဲ့ရုပ်နိဗ္ဗာန်ရုပ်တရားနိဗ္ဗာန်ဆေယောဂ28ပါရှိတော့နိဗ္ဗာန်ရုပ်78ပါအာရိဗ္ဗာန်ရုပ်10ပါအဲ့ဒီယုံ28ပါယုံ28ပါထဲမှာနိဗ္ဗာန်ရုပ်78ပါပဲသူကအာရမဏ ရိဇာတာကအကြောင်းတရားဖြစ်တယ်အဲ့ဒါအာယုံပြုပြီးအဲ့ဒီအကြောင်းတရားတွေကြောင့်ကိုဘာဖြစ်လဲနောက်ကစိတ်တွေဖြစ်ပေါ်လာစိတ်ကလည်းအကုန်လုံးမရဘူးသူကကာမစိတ်54ပါဘိညာဉ်တွေးအပမညာချင်းစေတသိက်50တာပဲအောက်မှာဘုန်းကြီးတို့ဆက်ရှင်းထားပါတယ်ဒီအာရမဏပစ္စည်းကြတော့သူကဒီမူရင်းပေါ့နော်ဒါကဒါအာရမဏပုရိသတာပြော ခုဟာက အာရမဏပစ္စည်းနဲ့ အာရမဏပုရိသတာပစ္စည်းတွေဒီမှာဘုန်းကြီးတို့ရှင်းပြထားတယ်အာရမဏပစ္စည်းကြတော့သူပစ္စည်းထိုက်တဲ့တရားပြစ္ဆုတ်ပါဒိဋ္ဌာက ကာလ၃ပါးလုံးမှာဖြစ်တဲ့စိတ်တစေရုပ်တရားတွေနော်စိတ်ကောစိတ်သေးရောအကုန်လုံးပါတယ်အဲ့ဒါလောက်တယ်လားဆိုမဟုတ်ဘူးသူကကာလဥမုတ်ဖြစ်တဲ့နိဗ္ဗာန်ပညာဆိုချင်တာစိတ်စိတ်သေးရုပ် နိဗ္ဗာန်ပညာတရားအလုံးပါတယ်အာရမဏပစ္စည်းအဲ့လိုကွာခြားချက်ရှိတယ်ဒါကြောင့်သူကအာယုန်နဲ့ပတ်သက်ရင်အကျယ်ဝန်းဆုံးပဲအာရမဏပစ္စည်းအခုပြောတဲ့အာရမဏပုရိသတာပစ္စည်းကြအဲ့လိုမဟုတ်ဘူးသူပစ္စည်းထိုက်တဲ့တရားနော်အာရမဏပုရိသတာပစ္စည်းထိုက်တဲ့တရားကကြတော့ဟောဒီမှာလေဒီမှာလေအာရမဏ ပစ္စည်း၌ပစ္စည်းထိုက်သောတရားထိုက်သောတရားတို့သည်ပြန်တယ်နော်အာရမဏပစ္စည်း၌ပေါ်နာတရားပြန်ပြန်မယ်နော်အာရမဏပစ္စည်း၌ပစ္စည်းထိုက်သောတရားတို့သည်ဒီလိုပြန်ထားမယ်နော်ဒီနားလေးဟောကြဒီနားလေးအင်ဒီနားလေးဘောအမှတ်ချက်အာရမဏပစ္စည်း၌ပစ္စည်းထိုက်သောတရားတို့သည်အလိုရေးချက်နော်အောက်ကလို့နော်အာရမဏပစ္စည်းနဲ့ပစ္စည်းထိုက်သောတရားတို့သည် ပစ္စည်းထိုက်တဲ့တရားအကြောင်းဖြစ်တဲ့တရားပေါ့နော် အဲ့ဒီဟာတွေဟာပစ္စည်းတိုက်တဲ့တရားတွေပါလေပစ္စုပန်ဒိဋ္ဌာကဖြစ်တဲ့စိတ်စေတသိက်ယုတ်တရားတွေနိဗ္ဗာန်ပညာတရားတွေနိဗ္ဗာန်ပညာကိုကာလဟုလို့ခေါ်တာဟုတ်စိတ်စေတသိက်ယုတ်တရားတော့ကာလထဲမှာဖြစ်ဒိဋ္ဌာကပစ္စုပန်ဒိဋ္ဌာက၃မျိုးလုံးရတဲ့အတွက်တော်တော်ကာလမှာဖြစ်တဲ့တရားတွေအလိုမှတ်တာအာရမဏပစ္စည်းရဲ့အကြောင်းထိုက်တဲ့ ပစ္စည်းထိုက်တဲ့တရားတွေအကုန်လုံးနိဗ္ဗာန်ပါတယ်။ဟောဒီအာရမဏပုရိဇာတပစ္စည်းကြတော့ပစ္စည်းထိုက်တဲ့တရားပါလေဒီအာရမဏဓိပတိနဲ့သွားတူတယ်။ပစ္စုပန်ဖြစ်တဲ့ဒီမှာဒီပစ္စုပန်နဲ့တူတူပဲ။ဒီပစ္စုပန်နဲ့ဒီပစ္စုပန်ဒီဇေယျကွက်နေရာထားနဲ့တူတူ။အာရမဏဓိပတိပစ္စည်းလိုပဲပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ရယ78ပါးဖြစ်တယ်။ကြွားတယ်နော်။ပုံမှာကြတော့ဒီမှာ အတိတ်နာကဘာလာသုံးပါးလုံးဖြစ်တဲ့စိတ်တစေရုပ်တရားတွေအကုန်လုံးနော်ပြီးတော့နေပါပညာလည်းပါတယ်ဒီနေရာမှာဒီနေရာမှာအကြောင်းပစ္စည်းတရားမှာအာရမဏပစ္စည်းတရားအကုန်လုံးလို့ရမယ်ဒါပေမဲ့အာရမဏပုရိသတာကျတော့ဘယ်လိုပွဲသွားလဲအာရမဏဒီပိပစ္စည်းလိုပဲပစ္စုပန်ဖြစ်တဲ့ဒီပစ္စုပန်နဲ့ဒီပစ္စုပန်တူတူပဲပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ရုပ်78ပါးပဲဒါပဲဖြစ်တယ် ဒီလိုလေးမှတ်ထားပရမဒါအကြမ်းပြပြောတော့နောက်တော့ဖြည်းဖြည်းချင်းဘုန်းကြီးမျိုးပြောပါမယ်ဒါအောက်မှတ်စုဆက်ကြည့်မယ်နော်နိဗ္ဗာန်ကို78ပါနိဗ္ဗာန်ကို78ပါတဲ့မှာဘုန်းကြီးတို့ဒီမှာဓာတ်ကြီး၄ပါပြီးတော့ပတာရ5ပါပြီးတော့ဝိသေယရော9ပါဆိုဒီလိုပြောသွားတယ်ဝိသေယကို9ပါဆိုရူပံတရံခန္ဓာရတံဘုဒ္ဓပါနော် အာယုံ၅ပါးကိုဝိတရားယုံ9ပါးလို့ခွဲတာဘာဖြစ်လို့လဲဆိုဖုဒ္ဓဘာယုံက ပထဝီတေဇောဝါယောဓာတ်သုံးပါးမဟာဘုတ်သုံးပါးကိုနော်ဖုဒ္ဓဘာယုံဆိုမဟာဘုတ်သုံးပါးဟမ်အဲဒီမဟာဘုတ်သုံးပါးကိုဖုဒ္ဓဘာယုံခေါ်တာကိုအကုန်လုံးခေါ်တာမဟုတ်ဘူးအဲ့ဒါပြီးမှတ်ထားဖို့နော်ဖုဒ္ဓဘာယုံဆိုမဟာဘုတ်သုံးပါး ဒါကတော့သင်ညိုသင်ဘူးမှအဲ့ဒါမာဘုတ်သုံးပါးပါလဲဆိုရင် ပထဝီပြီးတော့ဝါယောတေဆိုအာဝောမပါဘူးเนาะအဲ့ဒါသုံးပါးနဲ့ခုနရူပတတခန္ဓာဓာတာ၄ပါးဘုဒ္ဓဘာမာဘုတ်သုံးပါးကခုနပထဝီတေဇောဝါယောသုံးပါးနဲ့ဆို ခုနပါပေါ့အဲ့ဒါကောစရာယောခုနပါခေါ်တယ်နော်အဲ့ဒီ ရုပ်ခုနှစ်ပါးကိုပဲသူကရူပါယုံတရံကန္နာဝရတာဘုရားဘာအာယုံ၅ပါးနဲ့ပါဝင်နေဒီလိုပြောသွားတာနော်သူကအဲ့လိုပြောချင်တာကနိဗ္ဗာန်ကို78ပါးထဲမှာရူပါယုံဟာတတရူပါယုံတရံခန္ဓာဝရတံဖုဒ္ဓပါယုံသူကဒီပုရိဇာတပစ္စည်းမှာကြာရူပါယုံတရံခန္ဓာဝရတံဖုဒ္ဓဘောင်ဒါလည်းဟောတယ်ဒီအကြောင်းတရားအနေနဲ့ ပြီးတော့ကြံတဲ့ယုတ်ဓမ္မာယုံပေါ့နော်ဓမ္မာယုံမှာကျတော့အကုန်လုံးမပါဘူးဓမ္မာယုံဆိုတာကဘုန်းကြီးတို့ဘာကိုပြောရလဲဆိုတော့ဒီဒုက္ခမယုတ်တို့ကြံတဲ့စိတ်စေတသိက်တွေတို့နိဗ္ဗာန်ပညာတို့ဒါဓမ္မာယုံဒီနေရာဓမ္မာယုံကဒီဒီရူပံတတော်ခန္ဓာရတံဘုဒ္ဓဘာယုံဒီဟာနဲ့ကြံတဲ့တရားတွေကိုသူကဓမ္မာယုံလို့ပြောသွားတာအဲ့ဒါကိုပြောချင်တာနော် အဲ့လိုမျိုးနားလည်ထားဖို့ကြံတဲ့တရားတွေကဓမ္မယုံနဲ့မှပါဝင်သွားတယ်လို့မှတ်ထားတယ်ရူပဝန္တရောင်ခန္ဓာရတာယုံဒီလိုအာယုံနေနဲ့ခွဲရကရအာယုံ6ပါးဆိုပေမဲ့လို့ဓမ္မယုံထဲမှာကြတော့ဉာဏ်နဲ့ရုပ်တွေမပါဘူးဒီလိုမှတ်ထားမယ်ဉာဏ်နဲ့ရုပ်တွေနဲ့အာနိဘာနာရုပ်တွေမပါဘူးနော်ပြီးတဲ့အခါကျတော့ခွန်ကြီးတို့ဉာဏ်နဲ့ စိတ်စေတသိက်အိဗပညာတွေလည်းမပါဘူးအဲ့ဒါလေးကိုယ်ကိုယ်ပြပြသိခြင်းလို့ပြောနေတော့အဲ့တော့ဒီမှာအောက်မှာဆက်ကြည့်မယ်အဲ့တော့ဗိဓမာထသင်္ကန်းနဲ့ပစ္စယနေတဲ့တာပစ္စယနေတဲ့တာဒီမှာဓာတွေကြာတယ်ဗိဓမာသင်္ကန်းနဲ့ပစ္စယနေတဲ့တာနော်ပစ္စယနဲ့ဒီနေတဲ့တာအောက်ဓာတွေလေးတစ်လုံးထည့်နေတဲ့တာပစ္စယနေတဲ့တာအဲ့ဒီဓာတွေတစ်လုံးထည့်မယ်အဲ့ဒီနေရာမှာကျတော့ ပစ္စုပန်ရူပါယုံစတဲ့အာယုံ၅ပါးသာဟုတ်လားပြည့်စရာနေတာကြည်လိုက်ဘုန်းကြီးတို့ပြီးတော့ပါဠိလေးနဲ့ပဋ္ဌာန်းပါဠိတော်လေးနည်းနည်းကြည့်မယ်နော်ဒီမှာဟောထားတာလေးနဲ့ပြန်လည်းကြိုက်ခြင်းပို့ပြီးနော်ဗြဟ္မပါဠိတော်နေတဲ့ဒီပုရိဇာတပစ္စည်းကိုကြည့်လိုက်ဗြဟ္မကဒီမှာဆက်ခာယနာ သောတာယနာဂာနာယနာစေဝယနာ ကာယယနာပြီးတော့ဒီမှာဆက်ကြည့်လိုက်ရူပါယနာတရယနာဂာနာယရတယနာဖုဒ္ဓဘာယနာနော် မျိုးနိဗ္ဗာန်ရုပ်တယ်နော်အဲတော့အဲ့ဒီအရာတွေမကဘူးပေါ့နော်ဒီဒီအာယုံ၅ပါးအာယုံ၅ပါးအာရမဏပုရိသတ္တဒီမှာပြောချင်တာကဒီတဲ့ဒီဟာလေးလို့ကြည့်မယ်ဆိုရင်အာရမဏပုရိသတ္တဆိုအာယုံအရှိကြပြီးတော့ပုရိသတ္တဖြစ်တဲ့ပုရိသတ္တတတ္တိတတ္တိပုရိသတ္တတတ္တိနဲ့ကျေစုပြုတဲ့ဆိုတဲ့နေရာမှာ အာရမဏအာယုန်နေတဲ့ကျေရူပအောင်တရံကဏောရတံဘုရားဘောင်ဒီလောက်လေးတင်ပဲဒီမှာတွေ့ရသလိုဖြစ်နေတာဒါကိုပြောချင်တော့ဒီဒီပါဠိတော်လေးကျင်းသင်းညုံမှာလည်းဒီတိုင်းပြောသွားတယ်ဒါကြောင့်ဗိဓမတ္တသင်္ကန်းနဲ့ပစ္စနေသာတို့ကြည်တဲ့ကာယရူပအောင်တရံကဏောဘုရားဘောင်လောက်ပဲအာရမဏပုရိဇာတပစ္စည်းတတ်တယ်အာရမဏပစ္စည်းဖြစ်တယ်ပုရိဇာတပစ္စည်းဖြစ်တယ်လို့ထင်မှတ်ပွဲရှိတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဒီပညာဝါဒပေါ့နော် ပညာဝရကြဒီတဲ့ကျဲဟောတာအဲ့ဒီပညာဝရကိုသွားကြည့်တဲ့အခါကျတော့အာယုံမှာ၅ပါးမှာကြံတဲ့နိဗ္ဗာန်အာနိဗ္ဗာန်ယုအာလုံးပါဝင်တဲ့အတွက်နိဗ္ဗာန်ယု78ပါးလုံးဟာအာရမဏပုရိသတာ ထိုက်တယ်အာရမပုရိသတာ ဖြစ်စီဖြစ်တယ်လို့ဒီလိုမှတ်ဖို့ပါနောက်ဒါကဒီဘာပြောမလဲဆိုတော့ပစ္စည်းပိုင်းနောက်ကြည့်လိုက် ဒီအာရမဏပုရိဇာတပစ္စည်းမှာခုနကတော့ဒီဘယ်စိတ်တရားဒီပစ္စုပန်နိဗ္ဗာန်ယုံအာယုံပြုနေတယ်လို့မင်းကာမစိတ်54ပါးနဲ့ဘိညာဉ်တွေးရတာဒီပစ္စုပန်နိဗ္ဗာန်ယုံအာယုံပြုနိုင်တာကြံတဲ့ရူပစီအာရူပစီလောကုတ္တစီဒီစိတ်တရားတော့ရူပစီအာရူပစိတ်တို့ဆိုရင်သူကတံပညာတို့ကြံတဲ့အာယုံတွေအာယုံပြုတယ် လောကုတ္တရာကြတဲ့ဖြစ်ခြားအောင်နဲ့အာယုံပြုလို့ပေါ့နိဗ္ဗာန်လို့ပေါ့အဲ့လိုကလန်ပညာစရအာယုံပြုတဲ့အတွက်ပစ္စုပန်နိဗ္ဗာန်နာယုံအာယုံမပြုတဲ့အတွက်ဒီပစ္စုပန်တရားတွေထဲမှာမပါဝင်ဘူးလို့ဒီလိုမှတ်တာနော်ဒီပစ္စုပန်နိဗ္ဗာန်နာယုံကိုအာယုံပြုနိုင်တာဒီကာမစိတ်54ပါးနဲ့ပြင်ရင်တွေးမယ်ရူပစိတ်လာအာယုံမပြုနိုင်ဘူးအရူပစိတ်လာအာယုံမပြုနိုင်လောကုတ္တရာစိတ်လာအာယုံမပြုနိုင် ရူပစိတ်တွေကတော့သူ့ဆိုင်ရာဘကတန်ပညာတွေပါတယ်အရူပစိတ်ကတော့သူဒီအာဂတနိစ္စအောင်ငပညာတို့ဘာလို့ဝိညာဉ်နိစ္စစိတ်တို့ဒါပြီးလောကဓာစိတ်ကနိဗ္ဗာန်အာယုပြုတယ်အဲ့လိုအာယုပြုတာချင်းကွဲပြားနေတယ်နော်ပြစ္ဆုတ်ပါနိဗ္ဗာန်တော့အာယုမပြုတဲ့အတွက်ဒီခုနကဘဝဇရာလေးတုန်းကတွေ့ခဲ့မယ်အကြောင်းတရားကပစ္စုပန်ပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ရုပ်78ပါးဒီနော် အကျိုးတရားကြတော့ကာမစိတ်54ပါးပိညာထွေးဘာဖြစ်လို့လဲဆိုဒီဒီနိဗ္ဗာန်ပြစ္ဆုတ်ပါနိဗ္ဗာန်နိဗ္ဗာန်တော့78ပါးကိုဒီဒီစိတ်ကပဲအာယုံပြုတ်တာဉာဏ်နဲ့စိတ်ကအာယုံမပြုတ်တာနော်အဒါကိုရှင်းလင်းပြောနေတာခုနအောက်ကအဓိပ္ပာယ်အောက်ကိုဆက်ကြည့်မယ်နော်အောက်ဆက်ကြည့်တော့ပြီးတော့ဗာဆက်ပြောလဲဆိုဒီကာမစိတ်54ကိုဘိညာဉ်တွေးလို့လဲပစ္စုပန်၄ပါးမြောက်အာယုံပြုမှသာလေ အာရမဏပုရိသတာ ပစ္စည်းကျေစုပြုခံတယ်။ကြံတဲ့အာယုန်တွေသွားပြုနေမယ်ဆိုပြီးဒီကာမစိတ်54ပါးကပစ္စုပန်လည်းအာယုန်ပြုနေတဲ့အတိတ်အနာဂတ်ပေါ့လေကြံတဲ့နိဗ္ဗာန်ရုပ်တွေသွားအာယုန်ပြုနေတဲ့အာရမဏပုရိသတာပစ္စည်းမဖြစ်နိုင်ပစ္စုပန်နိဗ္ဗာန်ရုပ်ကိုအာယုန်ပြုနေတဲ့ချိန်ကာလမျိုးပဲဒါကအာရမဏပုရိသတာပစ္စည်းဖြစ်တယ်ဒီလိုမှတ်ထားမယ်။နော်အောက်ဆက်ကြည့်မယ်။ တော့နိဗ္ဗာန်ယုတ်တိဟာဘုန်းကြီးတို့ပရမတ္ထတရားများသာဖြစ်တယ်တတ္တဝပညာမဟုတ်တဲ့အတွက်တတ္တဝပညာကိုအာယုံပြုနေတဲ့အပ္ပမညာစေတသိက်နှစ်ပါးကိုဒီမှာခုနကတော့ကာမစိတ်54ပါးပင်ញင်တွေးခုနဇာလေးပြန်ကြည့်လိုက်ရင်ဟုတ်လားပေါ်ကဇာလေးမှာပြန်ကြည့်လိုက်ပင်ញင်တွေးပြီးတော့အပ္ပမညာကျင့်တော့စေတသိက်50ဆိုဒီလိုပြောတယ်အဲ့ဒီဟာကိုပြန်ရှင်းတယ် နော်အပေါ်နားလေးကခုနဆရာလေးအဲ့ဒီထဲမှာဘာဖြစ်လို့ဒီအပ္ပမညာတွေကိုကျင့်ရတယ်လဲဆိုတော့အပ္ပမညာကတတ္တဝပညာကိုအာယုပြုတယ်နော်ဒီမှာဒီအပ္ပမညာကိုကျင့်ရတဲ့အကြောင်းလေးကိုဒါဘုန်းကြီးတို့ပြောတယ်ဒီအပ္ပမညာဆိုတာကတတ္တဝပညာကိုအာယုပြုပြီးတော့ပွားများတဲ့အလုံးဒီ ခုအာရမဏပုရိဇာတပစ္စည်းက နော်ပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ယုံအာယုံပြုတ်နေနိဗ္ဗာန်ကို78ပါးအာယုံပြုတ်တဲ့အတွက်အဲ့ဒါပရမတ္ထတရားတွေပညာတရားမဟုတ်နိဗ္ဗာန်ကို78ပါးဆိုပညာတရားတွေမဟုတ်ဘူးဒါကြောင့်မို့ဟိုနာအပ္ပမညာစေတနှစ်ပါးကိုဒီပစ္စုပန်တရားမှာကျင့်ရတယ်ဖယ်ရတယ်ပေါ့ဗျကျင့်တယ်ဖယ်တယ်ပေါ့ဒါလေးမှတ်တော့နော်အဲတော့ အစပိုင်းကပြန်ပြောကြအောင်အစပိုင်းမှာ ဖြည့်ရှင်းချက်လေးပေးတာပါလေပုရိဇာတဆိုတာကပစ္စုပန်တရားတွေမဖြစ်မီပုရိပစ္စုပန်တရားတွေမဖြစ်မီရှေးဥစွာဇာတဖြစ်တယ်အဲ့တော့ပစ္စုပန်တရားတွေမဖြစ်မီရှေးဥစွာဖြစ်နေတဲ့ဘုရိယ6ပါးအာယု6ပါးဒီလိုပြောတော့ဒီတော့အဲ့ဒီတရားတွေကဒီမှာအဲ့ဒီဟာလေးကိုပြောချင်တာ ပစ္စုပန်တရားတို့မဖြစ်မီရှေးဥစွာကြိုတင်ဖြစ်နေစေခုရမှာဒီဟာလေးကဖြစ်ပြီးပျောက်သွားတာကိုဆိုလိုတာလားအဲ့ဒီလိုဆိုလိုတာမဟုတ်ဘူးနော်သူ့ဥယင်အကြောင်းတရားတွေကအကျိုးတရားမဖြစ်ခင်ဆောစောတဲ့ကြိုးဖြစ်နေဒါပေမဲ့ပျောက်သွားပြီးမှဒီအကျိုးတရားတွေကပေါ်လာဆိုအနန္တပစ္စည်းလို့ဆိုပါတော့မြင်သိစိတ်ပျောက်သွားမှနောက်ကသံတိတ်ဆိုင် စိတ်ကပေါ်တယ်။တမဏိဆိုင်စိတ်ပြောက်သွားမှနောက်ကတဏှာစိတ်ကပေါ်တယ်။အဲ့ဒီလိုကျေစုပြုသလားဒီလိုမဟုတ်ဘူးသူကကြတော့နော်ရှေ့ကဖြစ်ပေါ်နေတဲ့တရားတွေကမပြောက်သေးဘူး။ဘုဒ္ဓအာယုံယုတ်တရားတွေကမိမိမိယာကိုဖြစ်ထတဲ့မှာစိတ်စေနံတရားအလိုဖြစ်ပြီးသည့်ထင်ရှားရှိခြင်းနော်အထအထိသဘောတည်ရှိနေတယ်။သူကမပြောက်သေးဘူးထင်ရှားရှိနေတယ်တီးနေတယ်ဒါအထိသဘောနော် ဒါကြောင့်မို့ပုရိဇာတပစ္စည်းထိုက်တဲ့ဩထုတို့အာယုန်တရားတွေကပစ္စုပန်တရားတွေမဖြစ်မရှေးဥစွာဖြစ်နေမချုပ်ပြောက်သေးဘူးနော်မဖြုတ်မပြောက်သေးဘူးရှိနေသေးတယ်အဲ့ဒီသဘောပြထင်ရှားရှိနေတဲ့ဆံရပစ္စုပန်တရားယေရှုပြုတယ်ဥပမာအပြင်ပြောရင်ဗာပြောလဲအောင်ပါကဘာဥကာလမှာစပေါ်ခဲ့တဲ့နေလာနှစ်ပါးလို့ ਨੇ တူတယ်နော်ဒီကဘာဥပထမတော့ မြမာတွေမြမပြည်ကနေပြီးတော့သူကမ္မစေတီရသူတတန်ရစုတည်ပြီးလူပြည်လာ ဖြစ်ကြလူပြည်လာဖြစ်တဲ့ချိန်ကျအရင်ကမ္မစေတီရကိုယ်ရောင်လင်းနေရရှိသေးတယ်နောက်ကြတော့ဟိုလားဇာတတနာတွေဒီစားစရာတွေစားရင်စားနေကိုယ်လင်းအောင်တွေပျောက်တော့ပျောက်သွားတဲ့ကနေလို့လာဒီအလောင်းလင်းအောင်တွေတောက်တော့နေလို့လာလို့ဖြစ်ပေါ်လာတယ်လို့ဆိုပါတယ်နော်အဲ့ဒီ စာဆုံးဖြစ်ပေါ်လာတဲ့နေလနှစ်ပါးအခုချိန်တွေထင်ရှားရှိပြီးတော့တတ္တဝါတွေကိုလင်းရောင်ပေးပြီးကျေစုပြုတယ်ပေါ့နော်ဒီလိုပဲဘုရုနဲ့အာယုံကဘုရုအာယုံဆိုတဲ့ပစ္စည်းတရားတွေကပစ္စုပန်တရားတွေအကျိုးတရားတွေမဖြစ်မရှေးဥစွာဖြစ်နေတယ်ဖြစ်နေမြေချုပ်ပြောက်သွားတယ်မချုပ်ပြောက်သေးဘူးထင်ရှားရှိပြီးတော့မှကိုယ့်ရဲ့နောက်မှာဖြစ်တဲ့စိတ်စိတ်တွေနံတရားတွေကျေစုပြုတဲ့သဘောတတ္တိဟာပုရိသတာတတ္တိလို့ခေါ်တယ် ဒါကိုဆိုနော်ဒီတော့ခုနကပုရိဇာတတ္တိကို2မျိုးပြောတယ်ဝိရိယ6ပါးနဲ့သက်ဆိုင်တဲ့ပုရိဇာတပစ္စည်းကိုဝိထုပုရိဇာတပစ္စည်းလို့ခေါ်ပါတယ်နော်အာယုံ6ပါးနဲ့သက်ဆိုင်တဲ့ပုရိဇာတပစ္စည်းကို အာရမဏပုရိဇာတပစ္စည်းလို့ဒီလိုမှတ်ထားမယ်နော်အဲတော့အခုဘုန်းကြီးတို့ပါဠိတော်လေးနဲ့ဝဒီဝိတိဇာလေးနဲ့ကြည်ပြောမယ်သူကပထမပြောခဲ့တာပါလေ ဒီပစ္စုပန်တရားတွေဘုန်းကြီးတို့မဖြစ်မီခဲ့တရားတွေဆိုလိုတာတော့အကျိုးတရားတွေမဖြစ်ပေါ်မီခဲ့ဒီအကြောင်းတရားတွေဖြစ်ပေါ်နေတရားလေးကြည့်ဘုန်းကြီးတို့ခန္ဓာကိုယ်ကြည့်လိုက်ပါဗျာကိုယ်ခန္ဓာကိုယ်မှာဗရမသူကဘာဟောတာလဲဆိုဒီဟာကဘုရိယ6ပါးဆိုမျက်စိနားလေးကကိုယ်နော်ဟရိယဝတ္ထုပေါ့ဒီမှာတော့သက္ကုတုကသက္ခိုင်းနာ သောတာိုင်းနာခာနိုင်နာစေဝိုင်းနာ သကုတုသခိုင်းနာတူပဲသောတာရင်နာသောတာဝတ္ထုခန္ဓာရင်နာခန္ဓာဝတ္ထုစေဝိုင်းနာစေဝကာယနာ ကာယဝတ္ထုဒီလောက်ထိအောင်မှတ်ထားနော်အဲဒါကဝိရိယ6ပါးအာယု6ပါးဒီမှာတော့ပထမဝတ္ထုပြော9ပါးစဟောတယ်ဒီမှာလည်းအာယု9ပါးစပြောတယ်နော်အဲ့ဒီမှာကြည်လိုက်ဘုန်းကြီးတို့ဝိသိနဲ့ရှင်းကြည့်မယ်နော်ရူပံတတောင်ကာဏအဲ့တော့ပါဠိလေးအရင်ကြည့်ရရင်သက္ခိုင်းနာသောတာယနာကာဏယနာဇေဝယနာကာယယနာဒါကဘာပြလဲဆိုရင် ဝုထုပုရိဇာတပစ္စည်းကိုပြောတယ်ဟောကိုအကျဉ်းချုပ်မှတ်ထားမယ်နော်သက္ကာနာသောတာနာဂာနာနာစေဝကာယနာဒီတိရပါလေဝုထုပုရိဇာတပစ္စည်းကိုဆိုလိုတယ်နော်ပြီးတော့မှရူပိုင်နာတတိုင်နာဂာနာယဒါတိုင်နာဖုထပိုင်နာအဲ့ဒီအနေနဲ့ဆုံးထီအောင်ပေါ့ဗျာအဲ့ဒါကြရင်အာရမဏပုရိဇာတလို့ဒီလိုကြံမြင်မှတ်ထားမှာပေါ့နော်အဲ့ဒီကနေပြီးတော့အဆုံးထီအောင်ကအာရမဏပုရိဇာတ ပစ္စည်းကိုရည်ရွယ်ဟောတယ်ဒီလိုကြာမြင့်မှတ်ထားပြမဆုံးဘုရားဟောတဲ့ဝိရိပရိဇာတာလေးကိုကြည့်မယ်ဘုန်းကြီးတို့ခန္ဓာကိုယ်မှာ မျက်စိရှိတာကိုမျက်စိနဲ့ဆေးယူပါပေါင်းစုံတိုက်ဆိုင်မိတယ်ဒီမှာဒီဝိသီကြည့်မယ်ဒီသကုဒရာဝိသီနော်ကိုယ်မှာမျက်စိရှိတယ်မျက်စိကစောစီးတဲ့ဖြစ်နေမွေးရတယ်ဒီမျက်စိပါလာမျက်စိကလည်းသူ့အတူဟုတ်လားရုပ်ရုပ်တရားတွေဆို16ချက်ပြည့် အသစ်အသစ်အသစ်အသစ်အသစ်ဒီလိုပဲဖြစ်နေတော့အဲကိုကမျက်စိရှိတယ်ရှေ့ကအစင်းယူပါမှုရှိတယ်အခုကစကုဘုဒ္ဓဘုရိဇာတပစ္စည်းဆိုဒီတချမ်းရင်ပြောပြောတယ်သူကတချမ်းချင်းနော်စက္ခာနာသောတာနာဂာနာနာစေမစကုဝုဒ္ဓသောတာဝုဒ္ဓဂာနာဝုဒ္ဓစေမဝုဒ္ဓဒီတချမ်းရင်ပြောတယ်ပြီးတော့မှရူပံသတ္တံဂာနာဝရသောဘုရောဒီအာယုံနဲ့နော်ဒီလိုပစ္စည်းကကွဲနေဒီဒီ ၅ပါးကဝုဒ္ဓပုရိသတာ နောက်ဟာက အာရမဏပုရိသတာအဲ့လိုကွဲတယ်ပြောတချမ်းချင်းရင်ပြောနော်ကိုကမျက်စိအကြည့်ယုံလေးကရှိတော့အကြည့်ဓာတ်လေးကရှိတော့အာယုန်တစ်ခုနဲ့တွေ့လာရင်ဟုတ်လားကိုမျက်စိကြည့်ရောကဒီမှာလေးစောစီးတဲ့ရှိနေဒီဝီထိစိတ်တွေမဖြစ်ခင်ကလည်းရှိနေတာနော်ပြီးတော့ရူပါယောကလည်းအဲ့ဒီမတိုင်ခင်ကလည်းရှိနေဒါကိုပုရိသတာကအဲ့ဒါပြောတယ်ရှေ့ကအကြောင်းတရားတွေကကြိုဖြစ်နေတယ် ယူပါဦးနဲ့သကုပါဒနာပေါင်းစုံတိုက်ဆိုင်တယ်ပရမတော့ဘုန်းကြီးတို့စိတ်တွေမှာဘဝင်စိတ်တွေဖြစ်နေတော့ဘဝင်စိတ်တွေဆိုတာကံကမ္မနဲ့ပြဂရိနဲ့ပြအာယုံပြုပြီးသူဖြစ်စရာဆက်သွားနေမသိတဲ့စိတ်နော်တနည်းအားဖြင့်ငြိမ်သက်တဲ့စိတ်ပေါ့ဒါတွေကသူ့အနေသူဆက်တိုက်ဖြစ်နေအိပ်ပြောင်းနေတယ်လို့ဖြစ်တော့အဲ့ဒီချိန်ကာလမျိုးပေါ့အဲ့ဒါတော့ပုံနာလေတော့အဲ့ဒါအဆက်မပြတ်ဖြစ်ဘဝတွေမပြတ် ဆက်တိုက်ဖြစ်လို့တဲ့အတွက်ဘဝင်ကဘဝရဲ့အစိတ်ပိုင်းပေါ့ဘဝတွေမပြတ်ရအောင်အစိတ်မပြတ်ဖြစ်နေတာကိုဘဝင်ကအဲ့ဒီဓာရီကကံကမ္မနိမေဂတိနိမေအာယုန်မျိုးကအာယုန်ပြုပြီးဆက်တိုက်ဖြစ်အဲ့ဒီချိန်မှာမှဘုန်းကြီးတို့ကမြင်းစရာအာယုန်အဲအစင်းအာယုန်နဲ့မျက်စိတွေပေါ့နှစ်ခုပေါင်းစုံတိုက်ဆိုင်မိလာတကဘာဖြစ်လာလဲရမကိုကခုနငြိမ်သက်တဲ့စီတည်းသူကသူဖြစ်စီကသွားနေတာပေါ့သွားနေတဲ့ကကြတော့ ဒီအောင်တခုနဲ့လာတွေးလိုက်တဲ့ခါကျတော့အဲ့ဒီအာယုဖြစ်စင်တဲ့ပထမအတ္တိဒဝင်ဖို့လွန်သွားတဲ့ဘဝင်လေးတစ်ချက်ကျော်လွန်သွားတယ်ကျော်လွန်တဲ့ဒီဘဝင်လေးကလှုပ်ရှားသွားတယ်လှုပ်ရှားပြန်တော့မှဒီဝင်လေးကပြတ်သွားတယ်ဒီဒဝဘုံကဆိုတာဘုံကုန်ပြီဒါဘဝင်လေးကြီးပဲအဲ့ဒီတိုင်အောင်ငြိမ်သက်တဲ့စိတ်ပဲနော်ဘယ်မှမှသွားပြီးလှုပ်ရှားတဲ့စိတ်ဖြစ်ပြစ္ဆရဝဇ္ဇံမှာလှုပ်ရှားတဲ့စိတ်ဖြစ်ပြစ္ဆရဝဇ္ဇံကြတော့ ဒါမှငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ပြောင်းပြီးတော့ချိန်ပြီးလိုက်ချိန်ပြီးတော့ပြစ္ဆဝဇာစိတ်ဖြစ်တယ်နော်အဲ့ဒီတန်အောင်မြင်သိစိတ်ကမဖြစ်သေးဘူးနော်ပြီးမှပြစ္ဆဝဇာစိတ်ကနေပြီးတော့အာယုံပြောင်းပြီးချိန်ပြီးလိုက်တဲ့ကမြင်သိစိတ်ဖြစ်တယ်အဲ့တော့ဒီမှာစကုဝိညာဉ်စိတ်ဖြစ်ဖို့အတွက်ရှိကစိတ်တွေဘယ်နဲ့စိတ်ကြိုဖြစ်နေအတ္တဘဝင်စိတ်ဝင်ငါဆလနာဘုံကုပ္ပစီရာပြစ္ဆဝဇာစိတ်ပေါင်း၄ခုလောက်ကြိုဖြစ်နေတယ် နော်ဖြစ်စဉ်ကတော့ဒီတိုင်းလေးရင်ကြည့်ထားမယ်နော်အဲသကုပတာရနဲ့ရူပယုံပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာဒီတာဝင်ဘုံကစလနာဘုံကုပိစရာပိစရာဝဆံသကုညင်စိတ်နော်လှုပ်ရှားတဲ့စိတ်တွေဟာဖြည်းဖြည်းနဲ့ဟိုလားဒီအာယုန်တခုတိုက်ဆိုင်လာတဲ့အခါကျတိုက်ဆိုင်မှုပြင်းထန်တဲ့အခါကျလှုပ်ရှားတဲ့စိတ်တွေကတစ်ချက်လောက်အာယုန်ဟာထင်ဒီထင်ရှားရင်ထင်ရှားသလောက်ဒီတာဝင်တစ်ချက်တည်းလုံသွားတယ် လွန်သွားတဲ့ပုံကိုတည်တာပုံပေါ့အဲ့ဒီပုံဝင်လေးကလှုပ်ရှားလာအဲ့ဒါပုံကားစရဏတည်တာဝင်လည်းဥပထေပင်ဆိုပြတ်သွားတယ်ပုံကားစရဏလည်းဥပထေပင်ဆိုပြတ်သွားတယ်ဒီလှုပ်ရှားပြန်တော့ပဲဒီပုံကရက်ချင်လာတော့ဘုံကုပ်ပိစေတာပေါ့ပြတ်သွားတာအဲ့ဒါလည်းဥပထေပင်ဆိုပြတ်သွားတယ်အဲ့ဒီနောက်ပိုင်းမှာလှုပ်ရှားတဲ့စိတ်တွေရပ်သွားတဲ့ချိန်မှာအဲငြိမ်သက်တဲ့စိတ်တွေရပ်သွားတဲ့ချိန်မှာလှုပ်ရှားတဲ့စိတ်တွေဖြစ်တယ်ဒါကိုပိစရာဥစ္စာခေါ်တယ် ပင်စောက်စွာလှုပ်ရှားပေးလိုက်တော့ချိန်ပေးလိုက်တဲ့အခါကျတော့ကမြင်သိစိတ်လေးဖြစ်လာတယ်မြင်သိစိတ်လေးဖြစ်လာတဲ့အခါကျမှဒီအာယုံကိုလက်ခံတဲ့တံပိဆိုင်ဖြစ်တယ်အာယုံလက်ခံပြီးတော့ဒီအာယုံကဘာလဲဆိုစုံစမ်းတယ်စုံစမ်းတဲ့တဏှိရာစိတ်ဖြစ်တယ်စုံစမ်းပြဝုထောကဆုံးဖြတ်တယ်နော်အဲတတိညာမပိုင်တော့ဒီမြင်တဲ့အာယုံကိုနော်မြေကတည်းကမကျေနပ်စရာဖြစ်နော် သဘောမကျတဲ့အာယုံနှစ်သက်စရာဒီအာယုံကတိတ်ကောင်းနေရဆို လောလောဘဖြစ်စရာအာယုံဖြစ်တော့တိတ်မကောင်းတဲ့အာယုံဆိုမကောင်းတဲ့အာယုံဆိုဒေါသဖြစ်စရာအာယုံအကုသိုလ်ဆိုစောတာဆိုလိုတာကဝုထောက်ကတတိနဲ့ညံနဲ့နေလိုက်မယ်ဆိုရင်တော့ကကုသိုလ်ဆိုဖြစ်တယ်ဝုထောမှာတတိညံမဲ့နေမယ်ဆိုရင်တော့ကလောဘဖြစ်စရာဆိုလောဘစောတွေဖြစ်မှာမယ်ဒေါသဖြစ်စရာဒေါသစောတွေဖြစ်မှာဒါကစက်တက်ဖြစ်သွား ဒီအာယုံခံစားရတယ်ပေါ့ပြီးတော့မှဒီအာယုံထပ်ပြီးခံစားတဲ့တရားယုံစိတ်တွေဖြစ်တယ်ပြီးတော့မှဘဝင်စိတ်တွေဖြစ်တယ်အလုံးဟာ16ချက်ပြည့်ပြီးမှရပ်သွားတယ်ဘာဖြစ်လို့လဲဆိုရုပ်တွေသကုပ္ပတာရာယုတ်တို့ရူပါယုံတို့ဆိုတာက16ချက်တက်တန်းရှိပြီးတော့မှလို့နော်ဒါလည်းဘုရားဟောလို့သိရတယ်ဘုန်းကြီးတို့အနေနဲ့မသိမပြောနိုင်ဒါဘုရားဟောထားတဲ့အတိုင်းပြောရအဲ့ဒီမှာကြည်လိုက်နော် ဒီစိတ်ဖြစ်စင်တန်လေးကိုဘုန်းကြီးကသိထားမှစိတ်ထဲမှာဒီမြင်သိစိတ်လေးဖြစ်ဖို့အတွက်သူကရှေ့မှာဘယ်နှစိတ်လောက်ကြိုဖြစ်လဲဆိုတိဒဝင်ဘုံငါဆလနာဘုံကိုပိစရာပိစရာဝင်စာတိဒဝင်ဥပထေပင်ခဏငယ်၃ချက်ဘုံငါဆလနာဥပထေပင်ခဏငယ်၃ချက်ဘုံကိုပိစရာဥပထေပင်ခဏငယ်၃ချက်ပိစရာဝဇံဥပထေပင်ခဏငယ်၃ချက်ပေါ့စိတ်တခဏ၄ချက်ခဏငယ်အပြင်ပြ၄၃၄၁ 12ချက်လောက်ဟုတ်လားမြင်သိစိတ်တဲ့အရင်ကြိုပြီးတော့ယူပါရင်ကစက္ခိုင်နာကြိုဖြစ်နေတယ်နော်စက္ခိုင်နာဆိုအကြောင်းတရားစက္ခုထုဆိုတာအကြောင်းတရားဒီမျက်စိကြည်တာပေါ့ဗျစက္ခုဒါလေးကကြိုဖြစ်နေဟုတ်လားစိတ်တက္ကနာအနေနဲ့ပြောရင်၄ချက်နော်စိတ်တက္ကနာ၄ချက်ကြိုဖြစ်တယ်ဟိုခဏငယ်အားဖြင့်ပြောရင်တော့12ချက်လောက်ကြိုဖြစ်တယ် ဒါဟုပုရိဇာတဆိုအဲ့ဒါပြောတာပဲနော်ဒီမြင်သိစိတ်ဆိုတဲ့အကျိုးတရားဖြစ်ဖို့အတွက်အကြောင်းတရားတွေကကြိုပြီးတော့စိတ်တက္ခဏလေးချက်ခဏနဲ့12ချက်လောက်ကြိုဖြစ်တဲ့အာကိုပြောတယ်နော်အဲ့ဒါပါလေသက္ခုပတာရယောကသက္ခုဝုထုဆိုရင်ကြိုဖြစ်နေတာဒါဟုပုရိဇာတတ္တိလို့ပြောပါတယ်ဒါဟုဆိုလိုတယ်နော် ဒီမြင်သိစိတ်လေးဖြစ်ဖို့အတွက်ဒီစကုထုယုတ်တွေကဘာနဲ့ကျေစုပြုလိုက်လဲပုရိဇာတဝုထုပုရိဇာတတတ္တိဖြင့်ကျေစုပြုလိုက်တဲ့တွေ့မြင်သိစိတ်ဖြစ်တာဒါဘုရားဘယ်လိုလဲစက္ခာယရဏံဒါကစေတကနာ၄ချက်လောက်ကြိုးဖြစ်တဲ့အကြောင်းစကုထုအကြောင်းတရားဒီမြင်သိစိတ်ဖြစ်ဖို့အတွက်စကုထုယုတ်တွေကကြိုးဖြစ်နေစေတကနာ၄ချက်လောက် ဒီမြင်သည့်စကုပ္ပတာအကြည်ယုံလေးနဲ့ယူပါုံနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့အခါကျတော့တချမ်းပဲပြောတာပေါ့နှစ်ချမ်းလုံးပြန်ဒီပါယူပါုံနဲ့ပေါင်းစုံတိုက်ဆိုင်ဒီစကုညင်စိတ်ဖြစ်တာနော်စကုညင်ကောင်းတာတွေမြင်မယ်မကောင်းတာတွေမြင်မယ်စကုညင်စိတ်ဖြစ်တယ်ပြီးတော့ဒုတိစိတ်ကဒီတစ်ခုတည်းဖြစ်လာဆိုစိတ်ဖြင့်စေတသိက်တွေဖြစ်တယ်ဒါကြောင့်တန်တန်ပြုတ်တကနေစာဓမ္မနံသူနဲ့ဒီစကုညင်စိတ်နဲ့ အတူတကွဖြစ်တဲ့ရှင်နဲ့ဓမ္မနာတပ္ပစိတ်တာနာစရိခုနှစ်ပါးနော်တခုတည်းဖြစ်တာပေါ့ခုနှစ်ပါးသားအလုံး၈ပါးပေါ့အဲ့ဒါတွေကိုဒီမြင်သိစိတ်နဲ့အတူဖြစ်တဲ့စိတ်ခုနှစ်ပါးသုံးဖို့မြင်သိစိတ်နဲ့အတူဖြစ်စိတ်၈ပါးပေါ့ဒါတွေကိုဘာနဲ့ကျေစုပြီးပုရိသတာပစ္စေနာပစ္စေနာ ဝုထုပုရိဇာတတတ္တိဖြင့်ကျေစုပြုတယ်ဘုရားဒီလိုဟောတော့ဒီတော့ဒီမှာပါဠိလဲအကြောင်းကျိုးကွဲအောင်ရွတ်တာနော်စက္ခိုင်းနံဒါအကြောင်းတရားဒီလောက်ပဲရပါပြီးတော့မှအကျိုးတရားရွတ်ခြင်းစက္ခိုဝိညာဏဓာတုယတန်တမြုပ်တကနိစ္စဓမ္မနံပုရိဇာတပစ္စေနပစ္စယောပါဠိအနေနဲ့ပိုက်ဖြတ်ပြောစက္ခိုင်းနံကအကြောင်းတရား သကုညနာတာရိယတန်တံမြတ်ကနေတာဓမ္မနံဒါအကျိုးတရားပေါ့ဒီအကြောင်းနဲ့အကျိုးကဘာတတ္တိနဲ့ခြေစုပြုနေပုရိသတာပစ္စယတတ္တိရင်တိတိကြကြပြောရင်ဝုထုပုရိသတာပစ္စယတတ္တိဖြင့်ခြေစုပြုတယ်ဘာဖြစ်လို့စက္ခာနာဆိုစက္ခုထုကိုပြောတာဒီဝုထုပုရိသတာတတ္တိဖြင့်ခြေစုပြုတယ်အဲ့ဒါလေးတတိထားရုပ်ပုံနော်နောက်ဆိုဖြင့်ဒီဘုန်းကြီးတို့ကနှုတ်ကကြိုးနာဆိုကောင်းရတာကို စက္ခိုင်းနာစက္ကဝိညာဏဓာတုရအဲ့ဒီလိုကြီးသွားတွဲရွတ်တယ်အဲ့ဟာလုံးဝကြီးမှားနေအဲ့လိုလိုမရွတ်ရပါဘူးဘယ်လိုရွတ်ရမလဲစက္ခိုင်းနာဒါအကြောင်းတရားဖြစ်တတ်တတ်ရလိုက်ပါစက္ကဝိညာဏဓာတုရတန်တံပြုတ်တကနိစ္စဓမ္မနံဒီကလို့ဒါရှိရင်စက္ကဝိညာဏဓာတုရခဏရတန်တံပြုတ်တကနိစ္စဓမ္မနံဥရိဇာတပစ္စည်းနာပစ္စယော ဒါလေးမှတ်ထားပြီနော်အဓိကကတော့မျက်စိနဲ့မြင်ဖို့ကဒီစိတ်ဖြစ်စဉ်တွေမြင်ဖို့ရည်ကြည်တယ်ဒီစိတ်ဖြစ်စဉ်တွေမှာဒီမြင်သိစိတ်ကဟုတ်လားမြင်သိစိတ်ဖြစ်ဖို့အတွက်ဘာလို့လဲမျက်စိကြည်ယုံလေးလို့လေကို့မှာမျက်စိကြည်ယုံရှိတယ်ဒါစကုတ္တုခေါ်တယ်ဒီစကုတ္တုလေးကသူ့ရဲ့တတ္တမမြင်ပါဘူးနှစ်ဖက်ဒီမှာရူပါယောတတ္တဟောထားလို့ရူပါယုံနဲ့စကုပ္ပတာတော့ပေါင်းစုံတိုက်ဆိုင်မိလားစိတ်စင်နိုင်ရဒါနဲ့နဲ့တန်ဖြစ်ပါမြင်သိစိတ် ဇခုတို့အကြောင်းမြင်သိစေဖြစ်တယ်ချက်ချင်းဖြစ်တာမဟုတ်နော်ပြီးတော့လေဒီဇခုဝုထုနဲ့ယူပါယုံကချုပ်ပြောက်သွားတာလည်းမဟုတ်ရှိနေသေးတယ်ခုလိုဘုန်းကြီးတို့မျက်စိရဒီမှာရှိနေသေးတယ်ချုပ်ပြောက်သွားတာမဟုတ်ခုနအဲ့ဒါကိုရှင်းကြတယ်ရှင်းနေတချို့အနန္တပစ္စည်းတို့ကြာရှေ့စိတ်ကချုပ်ပြောက်ပြီးမှ နောက်စိတ်ဖြစ်ပေါ်ဒါအနန္တပစ္စည်းဟိုမှာဒီမှာကြည်လိုက်ပေါ့နော်နန္ဒပစ္စည်းကြ ဒီသကုဉ္ဉ္စိတ်သကုဉ္ဉ္စိတ်ချုပ်ပြောက်ပြီးမှနောက်ကတံပိဆိုင်ဆိုတာဖြစ်တာကိုအခုဒီပစ္စည်းကြလို့မဟုတ်ဘူးအဲဒီအနန္တပစ္စည်းကြောင့်မှသကုဉ္ဉ္ဏဓာတုယတန်တံမြုတ္တကသဓမ္မဒီသကုဉ္ဉ္စိတ်သကုဉ္ဉ္စိတ်ဆိုတာစိတ်ဖြစ်စေတသိက်တွေလည်းဖြစ်တယ်အဲကြောင့်သကုဉ္ဉ္ဏဓာတုတန်တံမြုတ္တကသဓမ္မဒီလိုပြီးတော့မှနောက်ကပါလဲတံပိဆိုင် တမ္ပရိဆိုင်ဆိုတာကပိစဥဇံပိစရဥဇံနဲ့တမ္ပရိဆိုင်ဒွေးကိုမနောတလို့ခေါ်တယ်။နောက်ကတမ္ပရိဆိုင်ဖြစ်တဲ့အတွက်တမ္ပရိဆိုင်ကိုဘုရားပါဟောတယ်။မနောဓာတုယတံတမ္ပရိကနိစ္စဓမ္မအနန္တပစ္စေနာပစ္စယောဆိုလိုတာကသကုဉ္ဉ္စိတ်ချုပ်ပြောက်သွားလို့နောက်ကတမ္ပရိဆိုင်ဖြစ်တယ်။နော်တမ္ပရိဆိုင်ချုပ်ပြောက်သွားလို့တဏိရဏဖြစ်တယ်။မနောဓာတုတံတမ္ပရိကသဓမ္မဓာတမ္ပရိဆိုင်ကိုဟောတယ် မနောဝိညာဏဓာရိယတံသဗ္ဗေကနိစ္စဓမ္မနန္တပြဒါကတန်တိရဏကိုဟောတယ်ဒါကဒီအနန္တရသမန္တရာနဲ့ကွဲပုံတွေကိုနားလည်စေခြင်းလို့ပြောတာနော်အနန္တရလို့သမန္တရာကြရှေ့ကစိတ်ချုပ်ပြောက်ပြီးမှ နောက်ကနော်ရှေ့ကအကြောင်းချုပ်ပြောက်ပြီးမှနောက်ကအကျိုးတရားဖြစ်ပေါ်လာတယ်ဒါကိုပြောခြင်းနော်သကုညင်စိတ်လေးကိုကြည့်ပြီးတော့ခုနဒီမှာသမန္တရာပစ္စည်းအတူတူပဲဒါလေးပြန်ကြည့်မယ်နော် သုတ်ကုညင်စိတ်လေးကြည့်ပြီးတော့ဒီမှာသုတ်ကုညံဓာတုတန်တပြုတ်တကာဇဓမ္မသုတ်ကုညင်စိတ်ကသူ့ရဲ့စိတ်ဖြင့်စေတသိက်ကဖြစ်တော်ဒီဓမ္မာတိရောသုတ်ကုညံနာဓာတုတန်တပြုတ်တကာဇဓမ္မာနော်ဒီတရားရဓမ္မာတိရောပြီးတော့မှသူ့နောက်ကပါရဲ့တမ္ပတိဆိုင်တမ္ပတိဆိုင်ဆိုတာဓာအနေနဲ့ဖွင့်မနောဓာပိစရောဆိုတာတမ္ပတိဆိုင်ဒီနေရာမှာတမ္ပတိဆိုင်ကိုပြောချက် မနောဓာတုတန်တမြုတ်တကာသဓမနောဓာတုယာတန်တမြုတ်တကာနိသဓမ္မနံရှိကစကုညင်စိချုပ်ပြောက်သွားမှနောက်ကဟုတ်လားတံပိဆိုင်ပေါ့မနောတဆိုတာဖြစ်ပေါ်လာတယ်အဲ့ဒီလိုနီးနဲ့အနန္တတတ္တိဖြင့်ကျေစုပြုတယ်သမဏတတ္တိဖြင့်ကျေစုပြုတယ်ဒါမျိုးပြောရင်အခုဘုန်းကြီးတို့ပုရိဇာတပစ္စည်းကြအဲ့ဒီလိုမဟုတ်ဘူးဟုတ်နော်ပုရိဇာတပစ္စည်းကိုပြန်ကြည့်မယ်ပါဠိတော်လေး ဟောပုရိဇာတပစ္စည်းကြည်လိုက်ဟောဒီမှာကြည်လိုက်နော်ဒီစက္ခဒီဘုန်းကြီးကဒီစက္ခုကြည်တာလေးမချုပ်ပြောက်သေးဘူးလေရှေ့အာယုံမြင်သိစေဖြစ်ပေမဲ့မချုပ်ပြောက်မတော့ရှိနေသေးတယ်ဒီစက္ခုပဒရာကြည်ယုံလေးကဘယ်လောက်ထိရှိနေမလဲဆိုဟောဒီတရားယုံဘဝင်တိအောင်19ချက်မပြည့်မချင်းမချုပ်ဘူး19ချက်ပြည့်သွားမှသူကချုပ်ပြအစ်စ်စ်တွေတော့ထပ်ဖြစ်နေမှာပေါ့ဗျအဲ့ဒါမျိုးမှတ်တာမချုပ်သေးဘူးနော်ချုပ်ပြောက်ပြီးမှကျေစုပြ ထင်ရှားရှိနေတော့ကျေးဇူးပြတာအထိတ်ပစ္စည်းခေါ်တယ်မကင်းသေးဘူးရှိနေသေးတယ်အဲကြောင့်အာဂတပစ္စည်းလို့လည်းခေါ်တယ်နော်ဒါဒီအဲ့မှာသွားတွေ့လိုက်တာအတူတူပဲဟင်းကြိုဖြစ်တယ်ဘလောက်ဒီကြိုဖြစ်နေဒီစကုညင်စိတ်မဖြစ်မီနော်စိတ်တက္ကနာ၄ချက်တည်းကြိုဖြစ်နေစကုညင်စိတ်ဖြစ်ပြီးပျောက်တာမပျောက်သေးဘူးရှိနေသေးတယ်ထင်ဘလောက်ဒီထင်ရရှိနေဇောတရာယုံတိရောနော်စကုညင်ချက်မပြည့်မချင်း ဒီစိတ်ကရှိနေတယ်ဒါကိုပြောခြင်းဒါလေးသဘောပေါက်ဖို့ကိုအနန္တပစ္စည်းနဲ့လုံးဝကွဲဒါလေးမှတ်တော့နောက်သောတာဝိညာဉ်သောတာဝတ္ထုကြည်လားနော်ဘုန်းကြီးတို့နားရှိနေလေဘုန်းကြီးတို့နားရှိတော့ခုဘုန်းကြီးပြောတဲ့အတန်နဲ့ကြားနိုင်တာပဲနားနဲ့ဗာနဲ့ပေါင်းစုံတိုင်းအတန်နဲ့ပေါ့ကိုကနားကောင်းနေမယ်ဘုန်းကြီးအတန်ကလည်းလွဲ့နေမယ်ဆိုရင်ကြားမှာပဲကြားသိစိတ်ဖြစ်မှာ ကြားသိစိတ်မဖြစ်မီဟုတ်လားကြားသိစိတ်ချက်ချင်းဖြစ်လာမဖြစ်ဘူးနိဒီကြားသိစိတ်ဆိုအကျိုးတရားကသူမဖြစ်ခင်ဘာစိတ်တွေချင်းဖြစ်နေတိတာဝင်စိတ်ဘုံငါဆလနာဘုံကုတ်ပစ္စရာဖြစ်လေးခုလောက်ကြိုဖြစ်နေဒါပုရိသတ္တသောတာဝိညာဉ်စိတ်ကအကျိုးစိတ်နော်ခုနက သောတာဝုထုယောက အကြောင်းဒီအကြောင်းကဒီစိတ်တက္ကနာ၄ချက်လောက်ကြိုဖြစ်နေ ကျိုးဖြစ်နေတော့ဒီအကြောင်းအကျိုးစစ်ဖြစ်တော့ပျောက်သွားလို့မပျောက်သေးဘူးနော်ဘယ်တိအောင်18ချက်ရှိမှပျောက်ထင်ရှားရှိတော့ကိုကျေစုပြုဒါကြောင့်အတ္တပစ္စည်းပဲရဒီပစ္စည်းမကင်းမကွာဖြစ်နေတော့ကိုလည်းကျေစုပြုတဲ့အတွက်အောက်ကတပစ္စည်းလည်းရဒီလိုမှတ်တာဒါကိုကြည့်ပြီးတော့ဘုရားပါအောင်လဲ သောဒါယရဏံဒါသောတာဝတ္ထုယုတ်ကိုဆိုလို့ရနာအကြည့်ယုတ်လေးကိုဆိုလို့ရနာအကြည့်ယုတ်လေးရှိလို့ဒီဈာတိစိတ်ကဖြစ်တာနာအကြည့်ယုတ်လေးမရှိဈာတိစိတ်မဖြစ်ဘူးသောတာယနာခဏရမယ်ဒါအကြောင်းပါဠိအကျိုးပါဠိကို သောတာဝိညာဏဓာတုယသောတာဝိညာဉ်စီကောင်းတာတွေကြားမယ်မကောင်းတာတွေကြားမယ်ဈာတိစိတ်တက်တက်လာမဟုတ်စေတသိက်တွေပါတယ်သူနဲ့အတူဖြစ်တဲ့စေတသဗ္ဗစေတသာနာစေတခုနှစ်ပါးပေါ့ဗျာ တန်တံပြုတ်ကနိသဓမ္မနံအာတတ္တိနဲ့ခြေစုပြုတယ်ပုရိဇာတတတ္တိဖြင့်ခြေစုဝဋ္ထုပုရိဇာတတတ္တိဖြင့်ခြေစုပြုအကြောင်းမို့လဲအကြောင်းတရားတွေကကြိုပြီးတော့ဖြစ်တယ်ဒီပတိလေးလမ်းကြည့်နော်စိတ္တကနာ၄ချက်လောက်ကြိုဖြစ်နေခဏငယ်၁၂ချက်လောက်ကြိုဖြစ်နေတယ်ဒါကြောင့်မို့ဝဋ္ထုပုရိဇာတပစ္စည်းစကုထုကကြိုဖြစ်နေတယ် သောတာဝတ္ထုကကြိုဖြစ်နေတယ်အဲကြောင့်ဝတ္ထုပုရိသတာပစ္စည်းပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒီလိုလေးမှတ်ထားမယ်နော်ခန္ဓာဝิญဉ်စိတ်ပါလိုက်ကြောင်းခန္ဓာဝิญဉ်စိတ်အနတ်နော်အနတ်နေရတယ်ဝေဒနာရမယ်နာနဲ့နာရမယ်နာနဲ့ဒီအနတ်နေရဖို့အတွက်ဘာဖြစ်ရမလဲကို့မှာနှခေါင်းအကြည်ဓာတ်ကလည်းကောင်းမယ်အနာစီးနေမယ်နာရီတွေရွှဲနေနှခေါင်းပိတ်နေဘာမှမရနိုင် ဒီနှာခေါင်းအကြည်တက်လေးဟုတ်လားနတ်ခိုင်နေတဲ့နှာခေါင်းအကြည်ယုတ်လေးကလည်းကောင်းနေရပြီးတော့အနတ်ကလည်းရှိရအနတ်ကလည်းနှာခေါင်းလာတိုက်ဆိုင်နေလိုက်ချက်ချင်းအနတ်သိစိတ်မဖြစ်ဘူးနော်ရှေ့ကစိတ်ဘယ်နှစ်ချက်လောက်လုံသွားလေးချက်လောက်ပြင်ပြရတိတဝဘုံငါစေလနာဘုံကုပ္ပိစရာပစ္ဆာရဝဇာနော်အကြောင်းစိတ်ကစိတ်တက္ကနာ၄ချက်လောက်ကြိုးဖြစ်နေတဲ့အတွက် ဒါကိုပုရိသတာခေါ်နော်စိတ္တကလေးချက်လောက်ကြိုးဖြစ်ပြီးမှအကျိုးစိတ်ခန္ဓာဝိညာဉ်စိတ်ကဖြစ်တာအဲ့လိုဖြစ်တဲ့အခါမှာလဲချုပ်ပြောက်ပြီးမှ ဖြစ်သလားအနန္တပစ္စည်းလို့ပစ္စည်းတော့ဇာချုပ်ပြောက်မှခန္ဓာဝိညာဉ်စိတ်ဖြစ်လာအဲ့ဒီလိုမဟုတ်ဘူးဒီမှာကြတော့ဒီခန္ဓာဝတ္ထုတွေချုပ်ပြောက်ပြီးမှခန္ဓာဝိညာဉ်စိတ်ကဖြစ်သလားခန္ဓာရောချုပ်ပြောက်ပြီးမှဒီခန္ဓာဝိညာဉ်အဲ့ဒီလိုမဟုတ်ဘူး မချုပ်ပြောင်ပြီးရှိနေသေးအဲ့ဒါဘလောက်ဒီဖြစ်မလဲနောက်က16ချက်ဖြစ်ပြီထင်ရှားရှိနေပြီထင်ရှားရှိနေတော့ကိုကျေစုပြုမချုပ်ပြောင်သေးရင်ကျေစုပြုတယ်လို့ပြောချင်တော့အဲ့လိုမှတ်ထားမယ်နောက်ဒီမှာလည်းပါဠိကိုအောင်ယူပါဂာနာယရဏံဒီနာတစ်ချက်ရနော်ဂာဒီနာပါဠိလေးကတူတော့လူရောရှင်ရောရဟန်းရောဒါလေးတွေတော်တော်များများမှားကြပါလေပညာတတ်တယ်ကိုယ်တိုင်လည်းတတိထားမရတော့မှားကုန်တယ် ကြောင့်ဆရာတော်ကြီးတွေကဒီတချို့ကုဓမဂရိကာတွေပေါ့နော်ဒီဒီပဋ္ဌာန်းပစ္စည်းတွေရွတ်တဲ့ခါကျသူကနားထောင်ကောင်းရွတ်တာနားထောင်ကောင်းရွတ်တဲ့ခါကျတကယ်ထန်းတင်ကြဖို့ခြံပဋ္ဌာန်းကျွမ်းကျင်တဲ့ဆရာတော်အင်းဒီဓမ္မဂရိကလည်းဒီပဋ္ဌာန်းပစ္စည်းရွတ်တော့ကြောင်းကြုတ်ကိုအောင်မရွတ်နိုင်ပါလားဒီလိုမိန်ကြားဘူးတာဒီကြားဘူးနော်ဒီတော့ကိုကတင်ထားပြီဆိုရင်ကြောင်းပါဠိကတတ်တတ်ရွတ်နိုင်ပါ ရုပ်ပါရုပ်နိုင်အောင်ကြိုးစားပါအကျိုးပါဠိကတတ္တရုပ်နိုင်အောင်ကြိုးစားပါဂာနာယရဏံခဏယံဂာနာဝိညာဏဓာတုယဒီမှာရလို့ရပါတယ်နော်ဂာနာယဂာနာဝိညာဏဓာတုယအနတ်ကလည်းကောင်းတဲ့အနန္တသိစိတ်ရှိမယ်မကောင်းတဲ့အနန္တသိစိတ်ရှိမယ်သူတခုတည်းဖြစ်လာဆိုသူစိတ်ဖြစ်စေတသိက်တွေဖြစ်တာဝင်တန်တန်ပြုတ်တကအနိစ္စဓမ္မနံ တပ္ပစိတဒါနာစေခုနှစ်ပါးကိုပြောလို့တယ်။ဘာပစ္စယတတ္တိဖြင့်ခြေစုပြုလဲဆိုတော့ဒီအနန္တစိတ်တွေဖြစ်ဖို့အတွက်ကာဏဝတ္ထုယောဂပုရိဇာတတတ္တိဖြင့်ခြေစုပြုတယ်။ဘာဖြစ်လို့လဲရှေ့ကကြိုဖြစ်ထားတဲ့အတွက်ပုရိဇာတတတ္တိဖြင့်ခြေစုပြုတယ်နော်။သူကခြေစုပြုတဲ့နေရာမှာတချို့ကြတော့အကြောင်းနဲ့ကြိုအတူတူကဖြစ်ပြီးခြေစုပြုတာရှိတယ်။ ကျိုးကအကြောင်းကအရင်ဖြစ်တယ်ကျိုးကနောက်မှဖြစ်တယ်နော်ဒီလိုပေါ့ဒီခါလေးအကြောင်းနဲ့ကျိုးတူတော့ကနော်ဒီခါတလေအကျိုးကအရင်ဖြစ်ပြီးအကြောင်းကနောက်ကျတဲ့ခါမျိုးတွေလည်းရှိတယ်ဒီလိုပေါ့အကြောင်းကျိုးတွေဖြစ်စဉ်တွေကတော်တော်လေးကိုထူးထူးဆန်းဆန်းနေဘုရားဟောနိုင်တယ်ပေါ့ဒါဘုရားရဲ့တမ္မိတဉာဏ်နဲ့ဟောနိုင်တယ်ဘုန်းကြီးတို့လို့ဆိုတာနားလည်ဖို့ခက်တယ်နော်ဒါလေးကြည့်ပြောတာတော့မနေနားလည်အောင် လောက်ရတယ်စဉ်းစားရတယ်ပြောရတယ်အကြောင်းကိုဘုန်းကြီးတို့သိနေဆိုတာလေနည်းနည်းလေးပဲပဋ္ဌာန်းဆိုတာဒါပဲဆိုတာတော့ပဲညွန်ပြနိုင်တယ်နော်ပင်လယ်သမုဒ္ဒရာရဲ့ရှိတယ်ရှိတယ်မျက်စိဟိုတဆုံးတော့ပဲကြည့်ပြီးပြောနိုင်တယ်ပင်လယ်သမုဒ္ဒရာရဲ့ရှိတယ်ရှိတယ်အများကြီးပဲနော်ထမ်းကြဆိုဒီလိုပင်လယ်သမုဒ္ဒရာကြီးကနက်နဲသေးတယ်တပ်ပြီးတာညံနေပဲနော် အကုန်လုံးနားလဲအောင်အောင်ပြောတာမန်လောက်ပဲဘုန်းကြီးတို့လည်းပြောနိုင်ပါတယ်ဒါပေမဲ့ခုနပြောလို့ပေါ့နော်ကိုတိထားတဲ့ပဋ္ဌာန်းတရားတော်လေးကိုဒါကတော့အကြောင်းတရားပဲဒါအကျိုးတရားပဲဒါလေးတော့ကိုယ်ကိုယ်ပြပြရွတ်တတ်ပါစေတော့ရှုခွင်းရှုွက်တွေနဲ့ထောက်ကိုပြုတ်သွားလိုက်မယ်။အော်ဒီကြောင်းကြောင့်ဒီကျိုးဖြစ်ပါလား။အနန္တိစိတ်ဆိုတာဘာကြောင့်ဖြစ်လဲ။ဒီဂါဏဝတ္ထုယုတ်နာဒီနှာခေါင်းအကြည်ယုတ်လေးကောင်းလို့အနန္တိစိတ်ဖြစ်တာ။နှာခေါင်းအကြည်ယုတ်လေးက ချုပ်ပြောင်းမသွားဘူးစောစီကကြိုဖြစ်တဲ့အတွက်ပုရိဇာတဝုထုပုရိဇာတတတ္တိဖြင့်ကျေစုပြုတယ်ဘုရားဒါမျိုးနောက်တစ်ခုစားစရာစာတိစိတ်နော်ဘုန်းကြီးတို့စားစရာတွေဟိုနော်မနေ့ကတရားတော်မတွေဆွန်လာကတ်တယ်အချိုတွေချင်းနေအစတဲ့ငါးနေစုံလို့ပါပဲကတ်ကြတယ်ဒီစာတိစိတ်ဖြစ်စာတိစိတ်ဖြစ်တယ်ဆိုကောရှာအကြည့်ယုတ်ကကောင်းနေမှာ ရှားကွဲနေမယ်ရှားဖူးပေါက်နေမယ်ရှားရတာမရှိဘူးနော်ခုကယောဂဆိုကြီးဝင်လာတဲ့အခါကျဘာရတာမှမရှိဘူးအမျိုးပေါ့ရှားအကြည့်ယောဂကောင်းနေတယ်ဇိန်ဝါယရဏလို့လည်းခေါ်တယ်ဇိန်ဝါဝတ္ထုယုတ်လို့လည်းခေါ်တယ်အတူတူပဲနော်ဒီနေရာမှာတော့ဘုရားအာရဏ12ပါးအနေနဲ့ဟောထားတော့စက္ကာယနာသောတာယနာရူပယနာဒီလိုအနေနဲ့သွားထားတယ်နော်အဲ့တော့ ကိုယ့်ရဲ့ရှားအကြည့်ယုံလေးကကောင်းနေတဲ့ကကြောင့်ဒါတော့အချိုရတာလေးပဲဒါတော့ခါရတာပဲဒါတော့ဖန်ရတာပဲဒါတော့ချိန်ရတာပဲဒီရတာကိုသိတဲ့စိတ် စိန်ဝါညဉ့်ဉာဏ်စိတ်ဖြစ်တာအကြောင်းမို့အကြောင်းကပါလေစိန်ဝါဝတ္ထုရှားအကြည့်ပြုတ်ရှားအကြည့်တတ်အကျိုးကပါလေစာတိစိတ်နော်စာတိစိတ်ဖြစ်တာဒါအချိုးပဲ ဒါအချင်းမဲ့ဒီလိုစာသေးတဲ့စိတ်ပဲသူ့ကြည့်တဲ့ဖြစ်သလားဆိုစေတသိက်တွေရောဖြစ်တယ်တန်တံပြုတ်ကနေစာဓမ္မနံအဲတော့အကြောင်းအနေနဲ့တတခွဲရုပ်ပါဇိဝါယရဏံအနေရဇိဝါဝိညာဏဓာတုယဒီမှာရှေလို့ဒီညခဏရလို့ရတန်တံပြုတ်ကနေစာဓမ္မနံသူတို့ကပေါင်းယူလို့လည်းရပါတယ်ဒီအကျိုးတရားတွေရ စေဝဝိညာဏဓာတုယာတံသံယုတ်တကနိစ္စဓမ္မနံဒါမမဘူးပေါင်းယူယူခွဲယူယူဒါရတယ်ပုရိဇာတပစ္စေနာပစ္စယောပုရိဇာတဆိုခုနပြောခဲ့ပြီပုရိဟာတခုဇာတတခုပုရိဆိုတာကအကျိုးတရားတွေမဖြစ်မီကရှေးဥစွာဖြစ်နေနဲ့ဖြစ်နေပြီးတော့ကျေစုပြုတဲ့သဘောမျိုးနော်ဇာတိစိတ်ဖြစ်မဖြစ်မီတဲ့ဒီရှားရရှိနေတာပဲလေ ရှာကြည့်ကိုရက်ရှိနေတာဘယ်နဲ့ဘလောက်လောက်ကြိုဖြစ်နေလဲဆိုဒီမှာကြည့်လိုက်ဒိဋ္ဌဝင်ဘုံငါဆရဏဘုံကိုပိစရာပိစရာဝဆံစိတ္တခဏ၄ချက်ကြိုဖြစ်နေတယ်စိတ္တခဏတစ်ချက်တစ်ချက်မှာဥပတိပင်ခဏငယ်၃ချက်စီရှင်၃လေးတွေ၁၂ခဏငယ်၁၂ချက်ကြိုဖြစ်တဲ့အတွက်ဘာတတ္တိတွေကျေစုပြုလဲဆိုပုရိသတဝုထုပုရိသတတ္တိဖြင့်ကျေစုပြုတယ်နောက်တစ်ခုသွားမယ် ကာယဝိညာဏကာယဓာရဝိထိဒီဝိထိလေးကြည်တာဝိထိတစ်ခုလောက်မြင်ဒါတွေကမြင်ပါတယ်ကိုဋ္ဌိတိစိတ်နော်ကိုဋ္ဌိတိစိတ်ကိုဋ္ဌိတိစိတ်ကပူထိတာတိမယ်အေးထိတာတိမယ်နှွေးထိတာတိတိမယ်နော်ကြံကြံကြံထိတာတိမယ်ပျော့ပျော့ထိတာတိမယ်တောင့်တင်းထိတာတိမယ်ရှူသွင်းလိုက်တယ်ဟုတ်လားကိုယ်မှာတွန့်ထိုးပြီး ထိသွားတာကသိပြီဒီမှာအာဝတ္တတော့မပါဘူးနော်ထိတဲ့နေအဲတော့အဲ့ဒီမှာဘာနဲ့ဘာပေါင်းစုံမလဲဆိုကိုအကြည်ဓာတ်ရယ်ဘုဒ္ဓဘာယုံရယ်နော်ပထဝီပြီးတော့တေဇောဝါယောပေါ့ကိုအကြည်ဓာတ်ကိုပထဝီဓာတ်ခက်ကြမ်းကြမ်းလေးလာတိုင်းကြမ်းကြမ်းထထလာတိုင်းရင်ဟုတ်လားမမနဲ့တိုင်မယ်ပြောပြောနဲ့တိုင်မယ်မသိတာနော်ကြမ်းကြမ်းတိုင်း ပြောပြောကြံကြံနော်မာတာပြောတာလေးတာပေါ့တာလေးလေးနဲ့လာထိမယ်ကြံတာချောတာပူတာအေးတာထောက်ထားတယ်တွန်းကန်ထားတယ်ဒါတွေလာထိနော်ပြီးတော့ကိုယ်မှာဒီကိုယ်ကြည်ယောဂကောင်းနေမယ်ဟိုခန္ဓာကိုယ်မှာနာယောဂတွေဖြစ်နေမယ်ဆိုဘာနဲ့ထို့ထို့ထိထိမသိတော့နာယောဂဖြစ်နေအဲ့ဒီလိုကိုယ်ကြည်တတ်ကလည်းကောင်းနေဘာယောဂမှမဖြစ်ဘဲနဲ့နေမှ ဒီကိုထိတိစိတ်ကဖြစ်ပါဒီတော့ခုနကအဘောဓကျင်တဲ့ဓာကြီး၃ပါးပထဝီဘုဒ္ဓဘာယုတ်ကဘုဒ္ဓဘာယုံဆိုတဲ့ဓာကြီး၃ပါးကလာတိုက်လိုက်တဲ့ခါကျတော့ဒီကိုကြီးတော့ကိုလာထိတဲ့ခါကျတော့ကိုထိတိစိတ်ပေါ့ကောင်းတာထိတိမယ်မကောင်းတာထိတိမယ်ဒါမျိုးပေါ့ကာယဝိညာဉ်စိတ်ဖြစ်ပါတယ် ဒါကြောင့်မို့အကြောင်းတရားကကာယဥထုယုတ်ကာယပတာရယုတ်အတူတူပဲဒီကာယပတာရယုတ်ကိုအကြောင်းပြုပြီးနောက်ကဘာဖြစ်ကာယဝိညာဉ်စိတ်ဖြစ်တယ်ထိထိချင်းဖြစ်လာဆို ထိထိချင်းမဖြစ်ဘူးနော်ကာယပတာရယုတ်ကကာယဝုထုယုတ်ကကြိုပြီးဖြစ်နေနေကြိုပြီးဖြစ်နေနေတဲ့တွဲသူကိုဝုထုပုရိဇာတတ္တိဖြင့်ကျေစုပြုတယ်လို့ဒီလိုသုံးတယ် ကာယဝိညာဉ်စိတ်ဆိုတာလည်းသူတခုတည်းဖြစ်တာမဟုတ်ဘူးသူနဲ့အတူစေတသိက်တွေဖြစ်တယ်ပြီးတော့ကြိုးကြောင်းကိုအောင်ရုပ်ပါကာယယရဏံကာယဝိညာဏဓာတုယတန်တံပြုတ်တကနိစ္စဓမ္မနံပုရိဇာတပစ္စေနပစ္စယောဒါကဘုန်းကြီးတို့ခုနပြောခဲ့တယ်ဝဋ္ထုပုရိဇာတပစ္စည်းကိုရည်ရွယ်တယ်လို့မှတ်ထားသူကလည်းသူကွဲအောင်မှတ်ထားနော်ဝဋ္ထုပုရိဇာတပစ္စည်း နောက်အာရမဏပုရိဇာတပစ္စည်းကိုသွားကြအောင်ကြည့်လိုက်ဟိုအာရမဏပစ္စည်းနဲ့လုံးဝကွဲသွားတယ်နော်ဒီမှာကြတော့ရူပံတတောင်ခန္ဓာရတံခုဒ္ဓဘောဓမ္မယုံဟောပါတယ်ဓမ္မယုံนี่ဟောတဲ့နေရာမှာကြတော့ဟိုအာရမဏပစ္စည်းတော့ငါကြဓမ္မယုံကအကုန်လုံးရတာကိုစိတ်စေတသိက်ရုပ်ရုပ်တွေအကုန်လုံးရတယ်စိတ်စေတသိက်တွေအကုန်လုံးရတယ်နော်ပြီးတော့နိဗ္ဗာန်ပညာတွေလည်းအကုန်လုံးရတယ်ဆိုခုနကရှင်းလင်းခဲ့တယ် အာရမဏပေါ်နာလေးနည်းနည်းတင်လိုက်နော်ဒီမှာအာရမဏပစ္စည်းကြတော့အပေါ်နာလေးမအာရမဏပစ္စည်းကြတော့ဘုန်းကြီးတို့ပေါ်နာနည်းနည်းတင်လိုက်အာရမဏပစ္စည်းကြတော့ဒီမှာအာရမဏပစ္စည်းပစ္စည်းထိုက်တဲ့တရားကြတော့ပစ္စုပန်ဒီနာကာလသုံးပါးလုံးနဲ့ရတယ်စိတ်စိတ်တည်းရုပ်တရားတွေအကုန်လုံးရတယ်နိဗ္ဗာန်ပညာအကုန်လုံးပေါ့ဒီဒီဒီလိုနေအာရမဏပစ္စည်းအကြောင်းတွေရပါ အကျိုးတရားနေကြတယ်ဟိုလားဒီမှာကွာသမဲ့စိတ်စိတ်တိတ်အကုန်ရအဲ့လိုကွာဒီအာရမဏပုရိဇာတကြတော့ဒီအကြောင်းတရားအနေနဲ့ကြတော့နော်ပစ္စုပန်လေးနော်ပစ္စုပန်ဒီတိုင်းပဲဒီပစ္စုပန်နဲ့တူတူပဲဒီပစ္စုပန်လေးကုပြီးတော့ဘောပစ္စုပန်မို့ပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ရုံ78ပါပဲရတယ်ဟွန်းဒါမျိုးမှတ်ထားပြီးတော့ဓမ္မယုံနေနဲ့ပြောချင်တာကဓမ္မယုံပါတယ် ပါတဲ့အခါကျတော့ဒီမှာဒါလေးကြည့်တော့ဒီအာယုံ၅ပါးလောက်ပဲသူကရတယ်လို့ဖြစ်နော်ဓမ္မယုံလည်းပါတယ်မှာဓမ္မယုံကကြံတဲ့ရုပ်တရားဓမ္မယုံပဲမှတ်ထားလိုက်ပါနော်အဲ့တော့ဒီမှာကြည့်အောင်ဒီမှာလည်းဒီဝီထီနဲ့ဆိုင်တာပဲနော်တကယ်တော့じゃဒီမှာမြင်သိစိတ်ဖြစ်တယ်ကြားသိစိတ်ဖြစ်တယ်အနံ့သိစိတ်ဖြစ်တယ်ဘာညာဒီစိတ်တွေဖြစ်ဖို့ဆိုရင်မျက်စိအကြည့်ရုံလေးတစ်ခု အကြည်မျက်စိအကြည်ယုံလေးတစ်ခုဖြစ်အောင်လည်းမြင်သိစိတ်ကမဖြစ်ဘူးရှိကအစင်းယူပါရုံနဲ့ရှိရအစင်းယူပါရုံနဲ့ဒီမျက်စိကြည်ယုံလေးပေါင်းစုံတိုက်ဆိုင်မိလာမှမြင်သိစိတ်ကပြတ်တယ်တို့ချက်ချင်းပြတ်လာဆိုချက်ချင်းမဖြစ်ဘူးလေရှိကဒီမှာစိတ်တွေဘယ်နှခုလောက်ကြိုပြတ်သွားတယ်တိတာဘုံစိတ်ဘုံငါဆလနာစိတ်ဘုံကုပ်ပစ္စည်းရာစိတ်ပြင်စရာဝဇန်စိတ်ဒီလေးစိတ်တက္ခဏ၄ချက်လောက်ကြိုဖြစ်မှ မြင်သိစိတ်ဖြစ်တယ်နော် ဒီအဲ့တော့ဒီအစင်းယူပါယုံတွေကပျောက်သွားပြီလားပျောက်သေးဘူးထင်ရှားရှိတော့မယ်ဘလောက်ထိရှိနေလဲဆိုခုနစကုဝထုယုတ်တိုင်းပဲစိတ်တက္ကနာဒီ18ချက်တိအောင်ရှိမှာမပျောက်သေးဘူးထင်ရှားရှိနေတော့ကျေစုပြုတော့တဲ့အထိပစ္စည်းလည်းရတာနော်ဒီယုတ်တရားတွေမကင်းသေးဘူးရှိနေသေးတဲ့အတွက်အောက်ကတပစ္စည်းလည်းရတာပဲအဲကြောင့်မို့သူက တစ်ဖက်တစ်ဖက်တစ်ဖက်စီတစ်ချမ်းတစ်ချမ်းစီကြည်ပြီးဖရာဟောတာတကယ်တော့ကျတော့စကုပ္ပတာရယုံနဲ့ယူပါရောပေါင်းစုံ တိုက်ဆိုင်မိမှစကုညင်စိတ်ဖြစ်တယ်အတန်နဲ့နားပေါက်ဆုံးတိုက်ဆိုင်မှဇာတိစိတ်ဆိုဖြတ်တာနော်ဒါကြောင့်မို့ဒီမှာအစင်းနဲ့မျက်စိကြည်ကိုပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာစကုညင်စိတ်ဖြစ်တယ်ချက်ချင်းဖြစ်လာမှဖြစ်နေဘူးစိတ်တက္ကနာ၄ချက်လောက်ကြိုဖြစ်တယ် ဒါကြောင့်မို့ကြိုးဖြစ်တဲ့အတွက်ပုရိသတာပစ္စည်းနော်ဒီကြိုးဖြစ်တဲ့ပုရိသတာပါ အာယုရူပယုံကို အကြောင်းပြုပြီးကြိုးဖြစ်တဲ့မြင်သိစေဖြစ်တဲ့အတွက်အာရမဏပုရိသတာပစ္စည်းလို့အာရမဏပုရိသတာပစ္စယတတ္တိဖြင့်ကျေစုပြုလို့ဒီမြင်သိစေဆိုဖြစ်ပေါ်လာတယ်ဒီလိုမှတ်တာဒါကိုဘုရားဘယ်လိုဟောလဲရူပယုံလေးကြည့်ပြီးရူပယရဏံဒါအကြောင်းတရား လူပေါင်းနဲ့သကုပ္ပတာတော့ပေါင်းစုံတိုက်ဆိုင်ပါပြီမြင်သိစိတ်ဖြစ်တယ်သကုဝိညာဏဓာတုရကောင်းတာမြင်မယ်မကောင်းတာမြင်မယ်မြင်သိစိတ်ဖြစ်ပြီဆိုစေတသိက်လည်းဖြစ်တယ်တန်တပြုတ်ကအနိစာဓမ္မနံဘာတတိနဲ့ခြေစုပြုတယ်ပုရိသာတပစ္စယတတ္တိဖြင့်ခြေစုပြုတယ်ဒါကြောင့်မို့လဲဒီမြင်သိစိတ်မတိုင်မီမှာဒီပါရင်ကကြိုဖြစ်နေတယ်ဘယ်တော့ကြိုဖြစ်လဲစိတ်တက္ကနာ၄ချက်လောက်ကြိုဖြစ်တယ်ဒါလေးကမြင်ပဲစီပေါ့ ဒါလေးမြင်ရှင်းမှာဒါကြောင့်ဝိဓိဖြစ်စဉ်လေးတွေစိတ်ထဲမြောင်ကြည့်ရဟောဘုရားဒါကိုကြည့်ဟောရဘူးဒါသဘောပေါက်နော်သဒ္ဒယနာသောတာဝိညာဏဓာတုယဟောကိုကနားကြည်ရုပ်လေးလည်းကောင်းနေတယ်ဟောဘုန်းကြီးတန်လည်းဒါရလွှင့်နေတယ်ဆိုတော့အတန်နဲ့နားပေါက်ဆုံးတိုက်ဆိုင်မိလာတဲ့အခါကျကြားသိစိတ်ဖြစ်တယ်ချက်ချင်းဖြစ်လာချက်ချင်းမဖြစ်ပါဘူးစိတ်လေးချက်လောက်ကြိုဖြစ်ပါတယ် ကြိုဖြစ်တဲ့အတွက်ပုရိသတာနော်ဒါဆိုရင်ဒီစိတ်ကဒီတတ္တာအတန်ယုံလေးနော်ပြီးတော့နာအကြည်ယုံလေးပျောက်သွားပြီလားမပျောက်ဘူးထင်ရှားရှိနေသေးတယ်ကင်းသွားပြီလားမကင်းသေးဘူး16ချက်ဖြစ်မှချုပ်တယ်ပျောက်တယ်တတ္တာယရဏံဒါအကြောင်းတရားဒီတတ္တာယုံကိုအကြောင်းပြုပြီးတော့ဈာတိစိတ်ဖြစ်တယ် သောတာဝိညာဏဓာတုယသူစိတ်ကြည်ဖြစ်သလားစေတသိက်လည်းဖြစ်တယ်တန်တံမြတ်ကနိစ္စဓမ္မနံဇာတိစိတ်လေးဟာဘာဟုတ်အကြောင်းပြုလဲတတ္တာယောအကြောင်းပြုဖြစ်တယ်ဘာတတ္တိဖြင့်ကျေစုပြုပြီးဖြစ်တယ်လဲပုရိဇာတတတ္တိဖြင့်ကျေစုပြုတယ်ဘာဖြစ်လို့ပုရိဇာတလဲမေဇာတိစိတ်လေးမဖြစ်ပြီးရှေကတတ္တာယောအတန်ယုတ်လေးဟာ စိတ်တက္ကနာ၄ချက်လောက်ကြိုဖြစ်နေတဲ့အတွက်ပုရိသတာတတ္တိဖြင့်ခြေစုပ်ပြုတဲ့အတွက်ပုရိသတာပစ္စေနပစ္စယောလို့ခွဲမှမယ်ပြီးတော့အနတ်ကိုနှာခေါင်းကြည်ရုပ်လည်းကောင်းမယ်အနတ်ကလည်းရှိမယ်နော်အနတ်နဲ့နှာခေါင်းကြည်ရုပ်ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါဘာဖြစ်လဲအနန္တိစိတ်ဖြစ်ပါတယ်နော်အနတ်အာယုံနဲ့နှာခေါင်း ထိတဒီမှာတော့ဟုတ်လားဒီအနန္တိစိတ်ဖြစ်တာကကာနာယုံအနတ်အာယုံအကြောင်းပြုဖြစ်တဲ့အတွက်ဒါကိုကာနာယုံကအကြောင်းကာနာယနာကအကြောင်းအကျိုးဟာအနန္တိစိတ်အနန္တိစိတ်သူတခုတည်းဖြစ်လာဆိုစေတသိက်တွေပါတယ်တန်တန်ပြုတ်တကနိစ္စဓမ္မနံဒါဘာတတ္တိတွေကျေစုပြုလဲဆိုသူကစေတခဏ၄ချက်လောက်ခဏငယ် 12ချက်လောက်ကြိုးဖြစ်တဲ့တွင်ဒီခန္ဓာယုံလေးကခန္ဓာဝိညာဉ်စိတ်ကိုပုရိဇာတတတ္တိဖြင့်ခြေစုပြုတယ်ဒီလိုဉာဏ်နဲ့မှမြင်အောင်ကြည်ပါနောက်ယတာရဏယတာယစားစရာအာယုံနေစားစရာစားစရာတွေကို ရှာတင်ပြီးတော့စားလိုက်ရှာတင်တင်ချင်းဟုတ်လားဒီစားသေးစိတ်ကဖြစ်လာမဖြစ်ပါဘူးနော်ဘယ်နှချက်လောက် စေတကနာလေးလေးချက်လောက်ကြိုဖြစ်ရတယ်တိတာဝင်ဘုံကဇလနာဘုံကိုပြစရာပြစိတ်ဖြစ်စင်တာတိတ်မြန်နေတော့ချက်ချင်းသိသမျှထင်တာပေါ့နော်မဖြစ်ပါစေတကနာလေးချက်လောက်ကြိုဖြစ်ရပါအဲ့ဒီလိုကြိုဖြစ်ပြီးမှစာသိစိတ်ကဖြစ်တယ်ဒါကြောင့်ဒီစာသိစိတ်လေးဟာဘာကြောင့်ဖြစ်တယ်လဲဆိုတော့ဓာတာယုံအကြောင်းမျိုးဖြစ်တယ်ကြောင်းပြုပြီးဘာတတ္တိနဲ့ကျေစုပြုလို့ဒီလို ဖြစ်လာတယ်လေပုရိဇာတတတ္တိဖြင့်ခြေစုပြုလေစေတကနာ၄ချက်ခဏငယ်၁၂ချက် ကြိုးဖြစ်တဲ့အတွက်ပုရိဇာတတတ္တိဖြင့်ခြေစုပြုလေနောက်တစ်ခုသွားကြအောင်ဘုဒ္ဓဘာယနံဒီကိုအကြည်ယုတ်ကိုကြည်ယုတ်ကိုပထဝီတေဇောဝါယောဆိုတဲ့နော်ဘုဒ္ဓဘာယုံဒီဘုဒ္ဓဘာယုံသုံးပါလာတိုက်လိုက်တယ်ထိလိုက်တယ် ဒီတော့ထိတိစိတ်ဖြစ်တယ်ထိတိစိတ်ကဘာကြောင့်ဖြစ်လဲဆို ဖုဒ္ဓဘာယောအကြောင်းပြုဖြစ်တယ်ချက်ချင်းဖြစ်သလားဆိုမဟုတ်ဘူးသူကကြိုဖြစ်နေတယ်တိရဝဘောငါးစတာပုဂ္ဂိုလ်ပိစတာဖြစ်တော့စိတ်တက္ကနာ၄ချက်ခဏငယ်၁၂ချက်ကြိုဖြစ်တယ်ဒါဆိုဒီစိတ်ဒီယုတ်ကချုပ်ပြောက်သွားပြီလားမချုပ်ပြောက်သွားပြီရှိနေသေးတယ်ဘယ်မှချုပ်ပြောက်၁၈ချက်ရှိမှချုပ်ပြောက်ကင်းသွားပြီလားမကင်းသေးဘူး၁၈ချက်ဖြစ်ပြီးမှကင်းတယ် အဲကြောင့်ထင်ရှားရှိနေတော့မကင်းနေတော့ကျေစုပြုတဲ့အတွက်အထိပစ္စည်းတို့အောက်ကတပစ္စည်းတို့လည်းရတယ်ရှေးကကြိုတင်ပြီးဖြစ်တဲ့အတွက်အကြောင်းတရားလေးကဖုဒ္ဓဘာယုံဆိုတဲ့အကြောင်းတရားလေးကကြိုတင်ပြီးဖြစ်နေတဲ့အတွက်ပုရိဇာတတတ္တိဖြစ်နေတယ်ဝတ္ထုအာရမဏပုရိဇာတတတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားဖို့ဗျာဒါကတော့ဘုန်းကြီးတို့ရူပံ တတံခန္ဓာရတောဖုဒ္ဓဘာယုံအတွက်ဒီလိုဟောသွားတယ်ဒီလိုမှတ်တာနော်အဲ့မှာဘုန်းကြီးတို့ဒီမတ်စုလေးနည်းနည်းကြည့်ခြင်းနဲ့ဒီမတ်စုလေးပေါ်တင်လိုက်အောင်နာလေးမှာရှင်းလင်းချက်လေးအဲအောက်မှာအောင်နာလေးမှာခုနကအဲဒီမှာဒီဟာလေးပေါ်ပြန်တင်လာခုနကဒီဟာလေးပြောခြင်းနော်ဒီ စကုပ္ပတာယောကစကုဝိညာဉ်ကိုကျေစုပြုတဲ့အခါမှာပစ္စည်းတွေဟုတ်လားပစ္စည်းပြိုင်နေဆိုတော့ဒါကိုပြောခြင်းဒီစကုပ္ပတာယုတ်လို့မိပြီးတော့ဒီစကုဉ္ဉ္စိတ်ကဖြစ်တဲ့အတွက်နေတရားပစ္စည်းနေတရားပစ္စည်းနေနဲ့လည်းဖြစ်တာပဲနော်မိယာကြောင်းတတ္တိနော်မိယာနေတရားအနေနဲ့ခြေစုပ်ပြုတဲ့နေအကြောင်းတစ်ခုပေါ့နော်နေတရားတတ္တိဖြင့်ခြေစုပ်ပြုတာ စကုပ္ပတာလာယုတ်ကိုမိပြီးမှဒီစကုညင်စိတ်ကဖြစ်တဲ့အတွက်ဒါနေတရားပစ္စည်းလည်းရတယ်စကုညင်စိတ်ကိုကျေစုပြီးတော့စကုညင်စိတ်တွေကစကုပ္ပတာလာယုတ်မရှိရင်ဒီအမိလေးမရရင် မဖြစ်နိုင် နော်စကုပ္ပတာလာယုတ်အမိရတဲ့အတွက်နေတရားပစ္စည်းလည်းရတယ်ဒါလေးပြောချင်တယ်ဒါလည်းအကြောင်းတစ်ခုနော်ဒီစကုပ္ပတာလာယုတ်လေးဟာစိုးစီးရတဲ့ကြိုဖြစ်နေစိတ်တက္ကန၄ချက်လောက်ကြိုဖြစ်တဲ့အတွက် နော်ဥရိဇာတပစ္စည်းလည်းရတယ်စကုညင်စကစိတ်တက္ကနာ၄ချက်လောက်ကြိုးဖြစ်မှာဖြစ်ပေါ်တဲ့အတွက်ပုရိဇာတနောက်ဒီတရားကချုပ်သွားပြီလားပျောက်သွားပြီလားဒီစကုပ္ပတာတော့ရှိနေသေးရဘုန်းကြီးတို့စကုပ္ပတာတော့မသိမချင်းရှိနေတယ်နော်သူကတော့19ချက်ပြည့်မှချုပ်တယ်ပြီးတော့မှအသစ်ပြန်ဖြစ်လိုက်ဒီလိုသွားတယ်နော်မချုပ်တာတော့မရှိဘူးနော်ချုပ်တော့ချုပ်တယ်ပြတ်တော့ပြတ်တယ်19ချက်ပြည့်မှချုပ်ပြတ်တယ် အကြောင်းမို့အဋ္ဌိပစ္စည်းလဲရတာပဲဒီလိုမှတ်ထားနောက်အောက်ကတပစ္စည်းဆက်ခြင်းနဲ့ဒီမြင်သိစိတ်ဖြစ်တဲ့ခါမှာဒီစကုပ္ပတာရယောဂမရှိတော့ဘူးလားကင်းသွားပြီလားမဟုတ်ဘူးရှိနေသေးတယ်မကင်းကင်းလို့မဖြစ်မကင်းနိုင်တဲ့သဘောနဲ့ကျေစုပြုတဲ့အတွက်အောက်ကတပစ္စည်းလည်းရတယ်။နောက်အိန္ဒိယပစ္စည်းကြည့်လိုက် ဘုန်းကြီးတို့ဒီမျက်စိအကြည်ယုံတွေကသူသူ့ရဲ့မြင်သိစိတ်ပိုင်းဆိုင်ရာမှာတော့သူကအစိုးရတာဒီမျက်စိမြင်သိစိတ်ဖြစ်ဖို့အတွက်ဒီမျက်စိအကြည်ဓာတ်လေးရှိမှဒီကြည်ယုံလေးရှိမှမြင်နိုင်တာဒီကြည်ယုံမရှိရင်မျက်စိကွယ်နေပြီဆိုဒီဘက်ကဘလုံးမှမမြင်တော့ဒါကြောင့်စေကုပ္ပတာရုပ်လေဒီမြင်သိစိတ်ကိုအစိုးရအစိုးရပြီးတော့ကျေစုပြုတဲ့အတွက်အိန္ဒိယပစ္စည်းလည်းရတာပဲ။ ဒါကိုပြောတယ်ဝိပယုတ်တပစ္စည်းအဲ့ကိုသွားမယ်နော်ဝိပယုတ်တဆိုတာကတံပယုတ်တနဲ့တွဲမှာတံပယုတ်တဆိုတာဘာလဲဆိုစိတ်နဲ့စေတသိက်စိတ်နဲ့စေတသိက်ဆိုရင်သူကဖြစ်တာလည်းတူမယ်ချုပ်တာလည်းတူမယ်နော်ပြီးတော့အာယုံကလည်းတူပါမယ်မိယာဝတ္ထုကလည်းတူပါမယ်အဲ့လိုဖြစ်တာလည်းမတူ ချုပ်တာလည်းမတူအာယုံလည်းမတူမိယာဝတ္ထုလည်းမတူဘူးဆိုရင်ဒါဝိပယုတ်တာတခုခုပါဝင်သွားလို့ရင်ဝိပယုတ်တာ အဲ့မှာကြည့်လိုက်ဟောဒီစကုပတာရာယုံနဲ့စကုဝိညာဉ်စိတ်နော်ဖြစ်တာလည်းမတူချုပ်တာလည်းမတူဒီစကုပတာရာယုံလေးကဘုန်းကြီးတို့ဒီစကုဝိညာဉ်စိတ်မဖြစ်ပြီတွေကဒီတော့ဘုံငါစရာပုဂ္ဂိုလ်ပြည့်စရာပြည့်စရာဘုံငါစရာပုဂ္ဂိုလ်ပြည့်စရာဥစားနေ့ချက်လောက်ကြိုဖြစ်နေစကုညင်စိတ်ဖြစ်ပြီးတော့ကြောက်တာမကြောက်သေးဘူးမချုပ်သေးဘူးဟောဒီ၁၉ချက်ပြည်မှာချုပ်တယ်အဲ့တော့ ဖြစ်တာလည်းမတူဘူးချုပ်တာလည်းမတူဘူးစကုတ္တရာယုတ်လေးကစိုးစရာလည်းဖြစ်နေနော်ဘယ်ကစဖြစ်လဲဒီတိတဝင်ရဲ့ဥပကစဖြစ်နေအဲ့ဒီအချိန်မှာစကုညစိတ်ကမဖြစ်သေးဘူးဖြစ်တာလည်းမတူဘူးချုပ်တာကြည့်လောက်စကုညစိတ်လည်းဥပထီပင်ဆိုပြီးသွားပြတ်သွားစကုတ္တရာယုတ်လေးကမပြီးသေးဘူးဟောဒီ၁၈ချက်ပြီးမှချုပ်တယ်အဲ့လိုဖြစ်တာမတူဘူး ချုပ်တာလည်းမတွေ့တာဝိပြုတ်တာရတာဒါမျိုးလေးမှတ်ထားနော်ဖြစ်တာလည်းမတူဘူးဖြစ်တာကြတော့သကုညင်စီလျာဒီတိတဘဝင်ဥပကစာဖြစ်တယ်ဟိုသကုပ္တာရယုံလေးပြောတာမှသကုပ္တာရယုံလေးကဘယ်ကစာပြဒီတဝင်ဥပကစာဖြစ်တယ်သကုညင်စိတ်လျာဘယ်မှာဖြစ်လဲဆိုတော့အဲ့ဒီစိတ်တက္ကနာ၄ချက်ဖြစ်ပြီးမှဖြစ်တယ်နော်ဖြစ်တဲ့ချိန်ချင်းမတူဘူးနော်ဖြစ်တာလည်းမတူဘူး ချုပ်တာလည်းမတူဘူးအစကုညင်စိတ်တရားဥပတိပင်ဟောချုပ်ဒါပေမဲ့စကုတာရယုတ်ရချုပ်တာမချုပ်သေးဘူးစကုချက်ပြည့်မှချုပ်တာဒါကဘုန်းကြီးတို့အဲ့လောက်ပဲရှင်းတာတကယ်တော့ကြာမိယဝတ္ထုယုတ်လည်းကွဲတာဟောဒီဒီဒီစိတ်စင်တိုင်းကြည်လိုက်ပေါ့နော်စိတ်စင်တိုင်းကြည်လိုက်ဟောစကုဝတ္ထုကစကုပတာရယုတ်ဒါတော့မိနေရတူတယ်လို့ပြောလို့ရသေးတာပေါ့ ဒါပေမဲ့ဒီပိစရဝဇံတို့ကြံတဲ့စိတ်တွေကြမိယဝတ္ထုမတူပြန်နော်ပိစရဝဇံတို့ကြံတဲ့ဟရိယဝတ္ထုကို မီးနေမိယဝတ္ထုရှင်ကြကြံတဲ့စိတ်တွေကြကွဲသွားပြန်အဲ့ဒါအခုကတော့ဝိပယုတ်တဆိုဖြစ်တာလည်းမတူချုပ်တာလည်းမတူတဲ့အတွက်အဲ့ဒါမျိုးတွေနဲ့ပစ္စည်းပြိုင်တာဟောဒီပစ္စည်းလည်းရတယ်ဒီပစ္စည်းလည်းရတယ်ဒီပစ္စည်းလည်းဒါပစ္စည်းပြိုင်တယ်လို့ခေါ်တယ်ဒါလေးပဲနည်းနည်းပါးပါးသိအောင်လို့နမူနာတစ်ခုရေးပြတာဟောဗျာနောက်အောက်ကတစ်ခု ဆက်ကြည့်မယ်ပြီးတော့မှပါဠိတော်လေးလည်းပေါ်တင်လိုက်ပါပါဠိတော်လေးပေါ်တင်နေနေကြည့်ကြည့်ဟာရူပိုင်းနံနော်ပါဠိတော်ဖုဒ္ဓပိုင်းနံကာဝဉ္ဇနံအဲ့ဒီမှာရူပိုင်းနံတရိုင်နံဂန္ဓိုင်နံရတိုင်နံဖုဒ္ဓပိုင်းနံမနောဓာတုယတန်တံပြေကနိစ္စဓမ္မနံပုရိဇာတပစ္စိနာပစ္စယောဒါကကြတော့မနောတဆိုတာကဒီတံတိဆိုင် ဒါကိုပြောချင်တာနော်တမ္ပရိဆိုင်ရူပါယုံတတာယုံဒီတမ္ပရိဆိုင်ကြတော့ရူပါယုံတတာယုံခန္ဓာရာဇာယုဘုဒ္ဓဘာယုံအာယုံ၅ပါးလို့အာယုံပြုနေပြင်စရာဥစ္စာတမ္ပရိဆိုင်တွေ့တော့နော် အာယုံ၅ပါးလို့အာယုံပြုနေတာဟုတ်အဲကြောင့်မို့သူကရူပါယနာတတာယနာခန္ဓာယနာရာဇာယနာဘုဒ္ဓဘာယနာအာယုံ၅ပါးလို့ဟောတာဒါကတော့ဘုန်းကြီးတို့ပါဠိတော်ဟောနေရကြတော့အာရမဏပစ္စည်းနဲ့တူတယ်ပေါ့ အဲမနောဓာတုဆိုတာတာမပိစ္ဆဝတာမတိဆိုင်တွေမနောဓာဆိုတာကပိစ္ဆဝဆိုတာတာမတိဆိုင်တွေကဒီစိတ်ကြတတ်တတ်ဖြစ်လာတော့မဟုတ်ဘူးသူနဲ့သူစေတသိက်တွေပါပါတယ်မနောဓာတုယာတံတံမြေတကာနေစာဓမ္မနံဒီမှာလေဒီအကြောင်းတရားတွေကိုဒီတရားရုံမယ်နော်ရူပိုင်နံသတ္တိုင်နံခန္ဓာယနံရတ္တိုင်နံဘုဒ္ဓပိုင်နံဒီတရားရုံပြီးတော့မှမနောဓာတုယာ တန်တမြုတကာနိစ္စဓမ္မနံဒါတထွဲပေါ့ဒါအကျိုးတရားဒီရူပအောင်တတော်ကဏ္ဍရာတံဘုဒ္ဓဘာဝနေရာဒီကြည့်လိုက်လေရူပအောင်တတော်ကဏ္ဍစောဘင်းကလည်းရှိနေဣန္ဒြဝဇံဆိုတာကသူ့ရဲ့ရင်ဒီမှာရူပအောင်တတော်ကဏ္ဍရာတယုံနေရာစိတ်တက္ကန၃ချက်လောက်ကြိုဖြစ်နေဣန္ဒြဝဇံကြည့်တံပရိဆိုင်ကြည့်ရင်စိတ်တက္ကနဟိုလဲ၅ချက်လောက်ကြိုဖြစ်နေဒါကြောင့်ပုရိဇာတပစ္စယတတ္တိ ကျေးဇူးပြုတယ်ဆိုဒါကိုပြောလို့ရင်းနော်။ကြောင်ပါဠိရွတ်တဲ့ခါကျရူပါယရဏံတတ္တာယရဏံခန္ဓာယရဏံရတ္တာယရဏံဘုဒ္ဓဘာယနာဒီကိုခဏရမယ်ဒါအကြောင်းတရားဣဇရဥဇာတံပိဆိုင်တွေကိုကြည့်ပြီးတော့မနောဓာတုယတန်တံပြုလကအနိစ္စဓမ္မနံပိစရဥဇာပိစရဝဇန်နဲ့တံပိဆိုင်တွေကိုဘုန်းကြီးတို့ကပါခေါ်မနောဓာ၃ခုလို့ခေါ်ပါတယ် သူဒီစိတ်တွေဟာစိတ်ကြည်တယ်မဖြစ်ဘူးစေတသိက်တွေပါတဲ့အတွက်တန်တမ်းမြေတကာနေစာဓမ္မနံပုရိဇာတပစ္စေနပစ္စယောဒါတော့အာရမဏပုရိဇာတတတ္တိဖြင့်ကျေစုပြုခဲ့အဲ့လိုမှတ်ထားတယ်ပြီးတဲ့ခါကျတော့ဘုန်းကြီးတို့ဘာသွားမလဲဆိုဝုထုယုတ်ကအဲသကုဝုတုသောတာဝုတုကာနာဝုတုစေဝဝုတုကာယဝုတုဟရိယဝုတုယုတ်ရှိတယ်ဟရိယဝုတုနော် အဲ့ဒီဟရိယဝတ္ထုယုတ်ကိုရည်ရွယ်ပြီးရံရူပံဆိုတာကိုပြောလို့ရင်နော်ဒီဟရိယဝတ္ထုယုတ်ကိုမှီပြုပြီးတော့ကြံတဲ့စိတ်တွေအခုဟောသွားတာကဘာပဲဟောသေးလဲဆိုဒီစကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်ခန္ဓာဝိညာဉ်စိတ်ဝိကာယဝိညာဉ်စိတ်ဒါပဲဟောသေးတာဘူးဟောတမ္ပရိဆိုင်နဲ့ဣဇရာဝဇာဟောသွားပြီနော်ခုနနောဒဒီကြံတဲ့စိတ်တွေဒီဒီ ဒါတွေကိုလည်းထဟောတဲ့ဒီလိုအကျိုးအကြောင်းနေတယ်နော်ဒီပြဇရာဥစ္စာရှေ့မှာအကျိုးဖြစ်တယ်တမရိဆိုင်စိတ်မှာလည်းအကျိုးဖြစ်တယ်ဒါမျိုးတွေကြည့်ပြီးဒီမှာဒီကြံတဲ့ဟာတွေကဘယ်မှာအာယုပြုလဲဘယ်ဝတ္တယုတ်ကိုမိလဲကြံနေစီတာတရားဝတ္တယုတ်ကိုမိတယ်နော်ဟရိယဝတ္တယုတ်ကိုမိတယ်ဟရိယဝတ္တယုတ်ကိုမိဖြစ်တဲ့အတွက်ယန္တုပနေတာယနော်ဒါကဟရိယဝတ္တယုတ်ကအကြောင်းပေါ့ဒီ ယန္နုပါနေတာယဒီထီအောင်ရုပ်မယ်ပြီးတော့မှဒီဝိရုယုတ်ကိုကြောင်းပြပြီးတော့မနောဓာတုစာမနောဉာဏဓာတုစာဝတ္တန္တိနော်အဲဒီအုတ်တုကသူတို့ရဲ့ရှေ့မှာကြိုတင်ဖြစ်နေဒါကြတော့ဘုန်းကြီးတို့ပရိသန္တိဝီထီကိုကြည်ရမယ်နော်ဒီမှာပရိသန္တိဝီထီကြည်နော်နည်းနည်းလေးပရိသန္တိဝီထီပြသမ်းပါအောင်ဗျာပရိသန္တိဝီထီပရိသန္တိဝီထီဟောဒီမှာကြည်လိုက်ပရိသန္တိဝီထီ ပရိသန်နေဟောဘုန်းကြီးတို့ဒီဘက်ဘဝကဘဝတကူကသေပြီးဘုန်းကြီးတို့ဒီဘက်ဘဝရောက်လာတယ်နော်ဒီဒီပစ္စည်းကထူဆန်းတာဟိုဘက်ဘဝကိုမဖြုတ်ဘူးတော့ဒီဘက်ဘဝကိုပြောတာဒါလည်းနားလေတာနော်ရှိကသေသွားပြီသေသွားပြီဟိုဘက်ကမဟောဘူးဒီပုရိသတာဒီပရိဒီဘက်ဘဝမှာပဲဟောမှာနော်ပရိသန်နေနောက်ပြီးတော့ဗာဖြစ်လဲဘဝင်15ချက်16ချက်အဲ့လိုဖြစ်နေပြီးတော့မှ ဇောတွေဘာတွေဒီလိုဖြစ်သွားတယ်အဲတော့အဲ့ဒီလိုဖြစ်တဲ့ခါကျတော့ဒီမှာကြည့်ရန်သူဝနေတာမနောတာရောမနောဝတန်ဒီဒီဟရယယုတ်ယောကိုမိတယ်ဒီထဲမှာကြည်လိုက်တဲ့ခါကျတော့ပရိသန်ဒီဥပတိပဲနော်ဒီစိတ်ကလည်းဒီစတော်သကုဝတ္တသောတာဝတ္တကာဏဝတ္တဇင်ဝတ္တကာယဝတ္တမဟုတ်ဘူးဉာဏ်နဲ့စိတ်တွေဟရယဝတ္တယောကိုမိတာ သကုဝိညာဉ်စေသောတာဝိညာဉ်စေကာနဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်စေဆိုပြီးသကုဝတ္တုသောတာဝတ္တုကာနဝတ္တုစေဝကာယဝတ္တုကြံတဲ့စိတ်တွေဟာရိယဝတ္တုယောကိုမိတယ်ပရိသန်နေစိတ်နော်အရိယဝတ္တုယောမိတယ်ဘဝင်နေအရိယဝတ္တုယောကိုမိတယ်ဒါဆိုရင်သူကအဲ့မှာပြောချင်တာကကြံတဲ့စိတ်တွေနော်ဒီပိဇဝိညာဉ်ဆိုရင်တော့သကုဝတ္တုသောတာဝတ္တုကာနဝတ္တုစေဝဝတ္တုကာယဝတ္တုမိတယ်ကြံတဲ့စိတ်တွေကြတော့အရိယဝတ္တုကိုမိတဲ့အတွက်ယံရူပနေတာယ နော်အရိယဝတ္ထုယုံမိတဲ့အတွက်မနောဓာတုစာမနောညာနာဓာတုစာဝတ္တန်ဒီဒီတော့ဒီပဋိသန္ဓေစိတ်ကိုမဆိုင်ဘူးဗျနော်ပဋိသန္ဓေစိတ်ပဋိသန္ဓေစိတ်မှဒီမှာမပါဘူးဒါပဲလေပဋိသန္ဓေဒီမှာရှင်းလင်းချက်ပေးတာလေနော်ပုရိဇာတပစ္စည်းမှာသူရှိမှအရင်ဖြစ်တဲ့တရားရှိမှကျေစုပြုတယ်ဒီပုရိဇာတပစ္စည်းသူရှိမှကျေစုပြုတဲ့တရားဒါပေမဲ့ဘဝရဲ့ပရမအဆုံး ပရိသန်နေစိတ်မှာနော်ဘဝဘဝင်တော်ပြတာဒီမှာရေးတာဘဝရဲ့ပထမဆုံးဘဝရေးမယ်နော်ဘဝင်ဘဝနော်ဘဝဒီမှာရိုက်တာမှာဘဝရဲ့အောက်ကဒီအကြောင်းလေးဒီဒီဒီဒုတိယတတိယအကြောင်းဘဝဤဘဝင်ဤပထမဆုံးမဟုတ်နော်ဘဝဤပထမဆုံးခုနကဒီဒီဟာကိုပြောတယ်သေပြီးရနောက်ဒီဘဝရောက်လာဒါပထမဆုံးဖြစ်တဲ့စိတ်နော်ဟို နတ္တလေးဖြတ်လိုက်ဘဝရဲ့ဘဝဤပထမဆုံးပရိသန်နေစိတ်မှာဒါလေးကိုပြောခြင်းဒီဘဝမှာပထမဆုံးဖြစ်တဲ့စိတ်ကပရိသန်နေစိတ်ဒါကြောင့်ဘဝဤပထမဆုံးပရိသန်နေစိတ်အဲ့ဒီစိတ်မှာသူ့ရှိတဲ့စိတ်ဒီဘက်ဘဝကိုပြောတာနော်ဟိုအရင်ဘဝကိုမကြည့်နဲ့သူ့ရှိမှာစိတ်ကဘာဖြစ်လဲအရင်ဘဝစိတ်ပဲရှိတယ်ဒီပစ္စည်းကအရင်ဘဝကိုဟောလို့ရင်မဟုတ်ဒီဘဝမှာဖြစ်တဲ့ဟာကိုဟောလို့ရင်ပဲဒါဝင်လို့နားလေထားဖို့ပရိသတ် ပုရိဇာတဆိုရှေ့ဖြစ်တယ်ဆိုဟိုသုတိစိတ်သွားကြည့်မှဆုံးလို့နော်ဒါကြောင့်မို့ဒီပဋိသန္ဓေစိတ်ဘဝရဲ့ပထမဆုံးဖြစ်တဲ့ပဋိသန္ဓေသူ့စိတ်ကအရင်ရှိနေတယ်အရင်ဘဝစိတ်ကိုဒီပစ္စည်းကဟောလို့ရင်မဟုတ်ဘူးသုတိစိတ်ကိုဟောလို့ရင်မဟုတ်ဘူးဒီဘဝမှာဖြစ်တဲ့စိတ်ကိုဟောလို့ရင်ဒါကြောင့်မို့ယခုဘဝမှာဖြစ်တဲ့ပထမဆုံးပြတဲ့ပဋိသန္ဓေစိတ်ကိုပုရိဇာတပစ္စည်းမှာကျေစုမပြုတ်နိုင်တဲ့အတွက်ဒီမှာကိဉ္စိကလေနာပုရိဇာတပစ္စည်းသူ့ရှိမှဒီဘဝမှာဘာစိတ်မှမရှိဘူး ဒါကြောင့်ဒီမှာပါဠိတော်မှာတန်ဟုတ်လားယာနုပါနေတာယမနောဓာတုစာမနောဉာဏဓာတုဟောတန်တိတန်ရူပံတန်ရူပံနဲ့ယာနုပံတူလိုပဲတန်ရူပံခဏယဒါကြောင့်တရားမနောဓာတုယာသမနောဓာတုယာတန်တံပြေကနိစ္စဓမ္မနာဥရိဇာတာပစ္စေနာပစ္စယောဒီဟရိယဝိရုယကိုအကြောင်းပြုပြီးတော့မနောဓာမနောဒီမှာကြည့်လိုက်တဲ့အခါကျတော့ဒီပင် ခုနကပိစရဝဆံဒါဟရိယဝတ္ထုကိုမိပြုတယ်တမ္ပရိဆံဟရိယဝတ္ထုယုတ်ကိုမိပြုတယ်ဒါလေးကိုပြောပြောချင်တာနော်ယန္တုပါနေတာယနောဓာတုဇမနောယန္နာဓာတုဇဒီစိတ်တွေအကုန်လုံးတဏ္ဍပါထို မနောတကြတော့သူကပုရိဇာတပစ္စည်းနဲ့အကုန်လုံးခြေစုပြုတယ်လို့ပြောတယ်နော်မနောဝိညာဏဓာတုရမနောဝိညာဏဓာတ်ကြတော့မနောဝိညာဏတရိယတန်တံပြုရကနိစ္စဓမ္မနံ မနော်ကိဉ္စိကာလေပုရိဇာတပြကိဉ္စိကာလေနာပုရိဇာတဖြစ်စီဒီပဋိသန္ဓေစိတ်လေးကိုရည်ရွယ်ပြောခြင်းနော်ဒီဘက်မဆုလည်းခုနဖော်ထားမယ်ဒီပဋိသန္ဓေစိတ်လေးကြတော့ပဋိသန္ဓေစိတ်မှာပဋိသန္ဓေစိတ်ဖြစ်ပြီဆိုရင် तू ကဘုထုယုတ်ဟုတ်လားကလစီ၃စီးပါတယ်နိကလစီ၃စီးပါတယ်ကာယတတကလဘုထုတတကလပြီးတော့ဘာဝတတကလကလစီ၃စီးပါတယ်ခုနကလေးပြန်တင်ပြတာပါနော်မဖြောင်းတာ ဟုတ်ဟုတ်ပြီအဲ့ဒီကလစီ၃စီးပါတယ်ဒီကလသီ၃စီးပါတော့ကြည်လိုက်ဒီပဋိသန္ဓေနဲ့အတူဖြစ်တဲ့ဟရိယဝတ္ထုပေါ့ဒီမှာပဋိသန္ဓေစေ တီဗီဆိုရင်ဘုန်းကြီးတို့ကပါလို့မျိုးသားဆိုဘာဝတတအဋ္ဌိပါမျိုးသားဆိုရင် ပုံဝတတကလပါမယ်မျိုးသားယုတ်မျိုးသမီးဆိုရင်အဋ္ဌိပါယုတ်ပါမယ်နော်ပြီးတော့ကာတတဒီကာပဇာရယုတ်ပါမယ် အဲ့တော့ဟရိယဝုထုယုတ်ဒါပါမယ်ဒီသုံးယုတ်ကပရိသန်နေတည်တဲ့ဖြစ်တယ်အဲ့ဒီမှာဒီပရိသန်နေစိတ်နဲ့ဟရိယဝုထုယုတ်တွေကသာသာတပစ္စည်းရကြအချင်းချင်းပြန်ပြန်လာလာကျေစုပြုတယ်ဒါကိုပြောတယ်နော်ဉာဏ်ရီကမရအောင်ဉာဏ်ရရောက်တယ်ပရိသန်နေစိတ်နဲ့ဟရိယဝုထုချင်းချင်းသာသာတပစ္စည်းနေနဲ့ရဒါပေမဲ့ဗုဒ္ဓဇာတပစ္စည်းရတာမရဘူးဘာဖြစ်လို့လဲသူ့ရှေ့မှာဟလာကဘာစိတ်မှမရှိဘူး ဒီပုရိဇာတပစ္စည်းကဒီဒီဒီဘဝတက်တက်ကိုခေါ်တယ်ဒါလေးနားလည်ထားစေခြင်းနော်သူ့ရှိမှစိတ်မရှိဘူးအော်ယခုဘဝဖြစ်တဲ့ပရိသန်နေစိတ်နဲ့ဟရိယဝတ္ထုကတော့သူတို့ပြန်ပြန်လာချင်းချင်းပြီးဟုတ်လားနေတရားပစ္စည်းလည်းရတယ်အညာမညာပစ္စည်းလည်းအဲနေတရားပစ္စည်းလည်းရမယ်အညာမညာပစ္စည်းလည်းရမယ်သာဇာတပစ္စည်းလည်းရမယ်အဲ့မှာကြည်လိုက်ခုနကပရိသန်နေပြီးတော့ပရိသန်နေ ဝတ္ထုပရိသန္တိဝိတိကြည်လိုက်တော့ပရိသန္တိဒီတကကြတော့ဘဝင်15ချက်ဘဝင်16ချက်ပရိသန္တိစိတ်အောင်မှာပရိသန္တိစိတ်နဲ့တူတူဖြစ်တာပါလေခုနဟရိယဝတ္ထုတော့ပဲတာမမှတ်ထားလဲပေါ့နော်ဒီဟရိယဝတ္ထုကပရိသန္တိစိတ်ကဒီဟရိယဝတ္ထုကမချုပ်ဘူးဗျာသူကယုတ်ကစက်တိုက်ဖြစ်နေယုတ်ရဲ့သဘောကအလုံးစုံ18ချက်ဖြစ်မယ်ဒါမဲ့စက်တိုက်ဖြစ်နေနော်ဘယ်ယုတ်မှဆို18ချက်ဖြစ်ပြီးနောက်တာအသစ်အသစ်တွေဖြစ်လာမှာ ဒါကြောင့်ဘုန်းကြီးတို့ပြပြနဲ့အိုးလာတာပေါ့။ဘုံမင်းမစွန့်ပြန်တယ်။နော်။အဲ့ဒီနောက်မှာဒီပရိသန္တိနဲ့တူဖြစ်တဲ့ဟရိယဝတ္ထုယုတ်တွေရှိတယ်။ဒီဟရိယဝတ္ထုတွေရှိနေတယ်။နော်။အဲ့ဒီဟရိယဝတ္ထုယုတ်တွေကဒီဘဝင်စိတ်ကိုသွားကျေစုပြုတာနော်ပရမဘဝဒီဟရိယဝတ္ထုကပရမဝင်ကြပုရိသတာတ္တတိဖြင့်ကျေစုပြုတယ်ပရမဝနော် ဘာဖြစ်လို့လဲဆိုရင်ဒီဟရိယဝတ္ထုကစိုးစီးတဲ့ကြိုးဖြစ်နေတာဘဝင်စိတ်မဖြစ်ခင်တဲ့ဟရိယဝတ္ထုယောဂဖြစ်တာဖြစ်တဲ့အတွက်သူ့ရဲ့စိတ်တက္ကနာတစ်ချက်ကြိုးဖြစ်နေတာဒီပရိသန်နေစိတ်အောင်မှာအတူဥပတိပင်ပေါ့စိတ်တက္ကနာကြိုးဖြစ်နေတဲ့အတွက်ဒီဟရိယဝတ္ထုကပရမဘဝင်စိတ်ကိုကျေစုပြုဘာပဲနဲ့ပြုလေပုရိဇာတပစ္စည်းနဲ့ကျေစုပြုတယ်အဲ့တော့ဘုန်းကြီးတို့မှတ်ထားဖို့ရတာကဘာလဲဆိုတော့ ပဋိသန္ဓေစိတ်ရဲ့ဥပအခါလေးဥပခိုက်တန်လေးပဲပဋိသန္ဓေခါခေါ်တယ်နော်ပဋိသန္ဓေစိတ်ရဲ့ထီဘင်းအဲ့ရနေဆိုင်ပုတ္တိခာပဋိသန္ဓေစိတ်ရဲ့ထီကာလဆိုင်နောက်ပိုင်းကိုဘုန်းကြီးတို့ကများသောအားဖြင့်အမိဝမ်းထဲမှာနေတဲ့အချိန်တုတ်တန်နီယာသွားသွားမှတ်ထားတယ်ဗိဓမာနီယာကပဋိသန္ဓေစိတ်ရဲ့ဥပအခိုက်တန်လေးပဲပဋိသန္ဓေခါခေါ်တယ်ထီကာလနေပုတ္တိခာဖြစ်သွားတယ်ဒါကိုပြောချင်နော် အဲတော့ခုနကကိဉ္စီကာလီဆိုတဲ့ပါဠိလေးကိုပြန်ကြည့်မယ်နော်ကိဉ္စီကာလီကဘာပြောချင်တာလဲဆိုအဲ့ဒါကိုပြောချင်တာဒီပရိသန္တိစိတ်နောက်မှာဘဝင်စိတ်ဖြစ်တယ်ဒီဘဝင်စိတ်ဒီဘဝင်စိတ်လေးဟာလည်းပဲပုရိဇာတပစ္စယတတ္တိနဲ့ဒီဟရိယဝတ္ထုကပုရိဇာတတတ္တိဖြင့်ခြေစုပြုတယ်ခြေစုပြုလို့ဘဝင်စိတ်ဖြစ်ပေါ်လာအဲ့ဒါကိုရှင်းလင်းကြထောက်တာ အဲ့ဒါဘယ်ကာလပရိသန္တိခါမဟုတ်ဘူးဒီပရိသန္တိရဲ့ထီကာလအချိန်ကာလကိုရည်ရွယ်တယ်ဒါကြောင့်မို့ပုဒိခါကိုရည်ရွယ်တယ်ပရိသန္တိစိတ်အခိုက်အတန့်မှာကြတော့သူ့ရှိမှာဘာစိတ်မှမရှိတဲ့အတွက်ဒါကြတော့ဘုန်းကြီးတို့ခုနကပါဠိတော်လေးကြည့်မယ်ပါဠိတော်လေးပြန်ပြပါပါဠိတော်လေးအဓိကပါဠိတော်ကိုရှင်းနေတယ်ပါဠိတော်ပါလေ မနောဝိညာဏဓာတုယတံတံပိရကနိစ္စဓမ္မနာကိစီကာလေပုရိဇာတပစ္စေနာပစ္စယောအဲ့ဒါဘာပြောလဲဆိုပထမဘဝင်စိတ်ကိုပြောတာနော်ဒီပထမဘဝင်စိတ်ဟာဓာတ်ဖွဲ့ရင်မနောဝိညာဏဓာတ်နော်ပါဠိတော်လေးနည်းနည်းပြမယ်နော်ဟောဒီမှာကြည့်လိုက်နော်ယန္တုဘာနေသာယမနောဓာတုသာမနောညာဏဝတ္တန္တိတန္တုဘာတို့ဟရိယဥတုတွေမိပြုပြီးတော့ဒီမနောဓာတ်ကြရင်တော့ဒါကတော့ အကုန်လုံးပုရိသတာပစ္စည်းနဲ့ခြေစုပြုတယ်မနောဝိညာဏတကြတော့ဒီဒါလေးခုနပဋိသန္ဓေဝီထီလေးပြန်ကြည့်မယ်အဘောကမလို့တော့ပဋိသန္ဓေဝီထီလေးရလဲလိုချင်သေးတယ်ဟမ်မနောဝိညာဏတကြတော့ဒီမှာကြည့်လိုက်မနောဝိညာဏတဒီသုရိပရိပဋိသန္ဓေရဲ့စိတ်ရှေ့မှာတော့သုတိစိတ်ဒီဘက်ဘဝမှာမရှိတဲ့အတွက်နော်သူကြတော့ပဋိသန္ဓေခါပဋိသန္ဓေစိတ်ဖြစ်နေတဲ့အခိုက်အတန့်ဆိုရင်တော့ ဒီပုရိဇာတပစ္စည်းနဲ့ကျေစုပြုလို့မရဘူး။ဘာဖြစ်လို့လဲသူ့ရှိမှဒီဘက်ဘဝမှာဗာစိတ်မှမရှိလို့နော်မနောဝိညာဏဓာရိယတန်တံပြတကနိဓမ္မနံကိဉ္စီကာလေပုရိဇာနာတာပဝတိခါဆိုရင်တော့ဘဝင်နေနဲ့ကြည်လိုက်သူရှိရစိတ်ကပုတိခါပရိသန်နေစိတ်ရဲ့ဥပချင်းကာလအနေနောက်ပိုင်းမှာပုတိခါအဲ့ဒီပုတိကာလဆိုရင်တော့ ပုရိသတာပစ္စယတတ္တိဖြင့်ကျေစုပြုတယ်ပရိတန်နေစိတ်ဖြစ်နေတဲ့ခိုက်တန့်ဆိုရင်တော့ပုရိသတာပစ္စယတတ္တိဖြင့်ကျေစုမပြုနော်ဗုဒ္ဓကာလကိုရည်ရွယ်ပြီးကိဉ္စီကာလီနော်ဒီပါဠိလေးနည်းနည်းပေါ်တင်ပြခြင်းနော်ဒီဒီနော်ဒီမှာကိဉ္စီကာလီကိုအနက်ပေးခြင်းရင်ဘာဖြစ်မလဲအဲဗုဒ္ဓကာလ၌အချို့သောဗုဒ္ဓကာလ၌ဗုဒ္ဓကာလနဲ့ပုရိသတာပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒါပထမဘဝင်လေးကိုပြောတယ် ပရမဘုံကျတော့ပုဒိကာလရောက်သွားဒီပရမဘုံဆိုတဲ့မနောဝိညာဏဓာတ်နော်အရိယဝတ္ထုယုတ်ကပရမဘုံဆိုတဲ့မနောဝိညာဏစိတ်လေးမနောဝိညာဉ်စိတ်ဒါမို့ဘဝင်စိတ်ပေါ့ဗျာဘဝင်စိတ်ကိုဝိညာဉ်ဓာတ်ခွဲရင်မနောဝိညာဉ်မနောဝိညာဏဓာတ်ဒီမနောဝိညာဏဓာတ်တွေကိုဘယ်သူကကျေစုပြုလဲအရိယဝတ္ထုကကျေစုပြုတယ်နော်ဘယ်လိုကျေစုပြုလဲဆိုရင်ဘယ်ခါလဲ ဗုဒ္ဓခါမှာကျေစုပြုတယ်ဗုဒ္ဓခါလာရောက်သွားတဲ့ချိန်မှာပြောချင်တာတော့ပရမဝန်စိတ်ဖြစ်သွားတဲ့ချိန်မှာကျေစုပြုတယ်ပရိသန်နေစိတ်ဖြစ်နေတဲ့ချိန်ပရိသန်နေစိတ်ဥပကာလမျိုးဆိုရင်တော့ကျေစုမပြုနိုင်ကိဉ္စီကာလေပရိသန်နေကာလ၌နာပုရိဇာတပစ္စေနာပစ္စယောပုရိဇာတပစ္စယတတ္တိဖြင့်ကျေစုမပြုဘူးဒါလေးကိုရှင်းချင်တာပါဗျာဒီမှာလည်းအဓိပ္ပာယ်ရေးထားပါနော် ဒီပရိသန်တွေစိတ်ရှိမှဘာစိတ်မှဒီဘက်ဘောကပြောတာဘာစိတ်မှမဖြစ်တဲ့တွင်ဒီပရိသန်တွေစိတ်အခိုက်တန်လေးဆိုရင်တော့ပုရိဇာတပစ္စယတတ္တိယေစုမပြုတ်နိုင်ဘူးဒီပထမဘုံရဲ့အခိုက်တန်ဆိုရင်တော့ဒီဩဒီကာလရောက်သွားတဲ့အတွက်ဂိဇိကာလေးပုရိဇာတပစ္စယနာပစ္စယောဆိုတာဒီဘဝင်တွေကိုပြောလို့ရနော်ဂိဇိကာလေးနာပုရိဇာတပစ္စယနာပစ္စယောပါလေပဋိသင်တွေကိုပြောလို့ရင်ဒီလိုစိတ်ထဲမှာ အာယုံပြုပြီးတော့ရုပ်ပါကုသိုလ်ကိုနှလုံးသွင်းဖို့ပဲနော်ဒီနေ့ဒီလောက်ပဲပြောမယ်နော်ဒါတော့တော်တော်နောက်ကျသွားဒီနေ့ဟောပြောဆွဆုံးမှလည်းတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဒါတော့ပြပေးတဲ့စဉ်နဲ့ပြေဝပြပါစေရှင်ဗျာ။သာဓုသာဓုသာဓုရှင်ဗျာအတူရှင်စရင်ကြီးညာဝင်ထူပါဗျာ။